လိုင်းမော်ကနေတရားဒေသနာများနာယူကြည်ညိုကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်ဘုံဘုံတို့စနေတနင်္ဂနွေဥပုံနေ့များရက်ကလေးသတ်မှတ်ပြီးတော့ဓမ္မဒါနဓမ္မပူဇာတရားတော်များဟောကြနာကြတဲ့အစီအစဉ်နော်အဲ့ဒါဒီကနေ့ဓမ္မဒါနကုလိုရှင်များဖြစ်ကြတဲ့ဖခင်ကြီးဥချစ်ထွေးကွယ်လွန်ခြင်းတစ်နှစ်ပြည့်အထေရမအနေနဲ့ မိခင်ကြီးဒေါ်ကျင်စိန်နဲ့သားသမီးမြင်းမြစ်တစုရွှေမြိုင်ပိုးတယ်နဲ့ရှမ်းရိုးရာအထယ်ဖြန့်ချီရေးမန္တလေးမြို့တဲ့နောက်ပြီးတော့ဒကာကြီးဒေါက်တာဦးအောင်မြင့်ဒကာကြီးဒေါက်တာဒေါ်အေးအေးချိုတို့ကမြေးများဖြစ်ကြတဲ့မချမ်းငိမ့်သူမရှင်းတတ်မော်မချမ်းမြေ့သူတို့ရဲ့မွေးနေ့အလှူဖြစ်ဖြစ် ဓမ္မဒါနဓမ္မပူဇာများလှူဒန်းကြတယ်နေရိုးရောက်မြို့ USA တဲ့တော့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာအနုမောဒနာ ဖြစ်ဖို့ဘုံဘုံတို့ဖတ်ကြားပြပါတယ်เนาะအဲ့တော့ဒီကနေ့ဘုံဘုံတို့နာယူကြည်ညိုကြရမယ်တရားဒေသနာက မင်္ဂလာတရားတော်အပိုင်း6ပတိရူပဒေတဝါသောစပုဗ္ဗေစကတပုံညတာ အတ္တတမ္မာပဏိတိစဧတံမင်္ဂလမௌတမံဒုတိယမြောက်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့မင်္ဂလာတရားနော်ကုသိုလ်ပညာဥစ္စာရဖို့တင့်ရာဒေတာအမြဲနေ ရှေးကတင်ကြိုပြုခဲ့ဘူးသည့်ကောင်းမှုအထူးရှိပါစေမိမိကိုယ်ကို ကောင်းအောင်ထိန်းလို့မတိန်စေနဲ့စောက်တည်လေတဲ့ဒါဒီကနေ့ပြောမယ့်မင်္ဂလာက အတ္တတမပဏိတိစမိမိကိုယ်ကို ကောင်းအောင်ထိန်းလို့မတိန်စေနဲ့စောက်တည်လေဆိုတဲ့မင်္ဂလာနော်အဲ့တော့အတ္တတမပဏိတိဆိုတာဘာပြောတာတော့ အတ္တဆိုတာကိုပဲတမ္မာဆိုတာကောင်းစွာပဏိတိဆိုတာထားတာကိုကိုကိုကောင်းအောင်ထားတာပို့ပြီးတော့အကျဲချက်ပြောရမယ်ဆိုရင်ကိုနဲ့ပြုမှုကိုနဲ့လှုပ်လိုက်တဲ့အပြုမှုကာယကံနှုတ်နဲ့ပြောဆိုတဲ့ဝစီကံစိတ်နဲ့တွေးကြံတဲ့မနောကံအဲ့ဒီကာယကံဝစီကံမနောကံကံသုံးပါအမူအရာတွေကိုကောင်းအောင်ထားတာ ဒီနေရာမှာအတ္တဆိုတာကိုစိတ်လို့အဓိကနားလည်ရမယ်တဲ့အတ္တတမ္မာပဏိတိစအတ္တဆိုတာကိုယ့်ရဲ့စိတ်တမ္မာဆိုတာကောင်းစွာပဏိတိဆိုတာထားတာကိုယ်စိတ်ကိုကောင်းအောင်ထားတာကြားတာနဲ့တောင်မင်္ဂလာရှိရနော်အတ္တတမ္မာပဏိတိဆိုတာလူရင်းအနှစ်ချုပ်ပြောရရင်ကိုယ်စိတ်ကလေးကိုကောင်းအောင်ထားတာ အဲ့တော့ကိုယ်စိတ်ကိုကောင်းအောင်ထားတယ်ဆိုတာဘယ်လိုတော့မကောင်းတဲ့နေရာမှာမထားတာပေါ့မကောင်းတဲ့စိတ်တွေမဖြစ်အောင်ကောင်းတဲ့စိတ်တွေဖြစ်အောင်ကြိုးစားတာကိုဒါကိုယ်စိတ်ကိုကောင်းအောင်ထားတယ်လို့ပြောတာကိုယ်စိတ်ကိုကောင်းအောင်ထားလိုက်ပြီးစိတ်ကလေးကောင်းသွားပြီဆိုရင်တွေးတာလည်းအကောင်းတွေးဖြစ်တော့မေးပြောတာလည်းအကောင်းပြောဖြစ်တော့မေးလှုပ်တာလည်းအကောင်းလှုပ်ဖြစ်တော့မယ်စိတ်ကလေးကောင်းသွားပြီဆိုရင် အကုန်လုံးကောင်းသွားပြီတကိုယ်လုံးကောင်းသွားပြီ တဘဝလုံးကောင်းသွားပြီစိတ်ကလေးကောင်းသွားတယ်။ဒါကြောင့်အတ္တသမပဏိတိဆိုတာဘာတော့ကိုယ်စိတ်ကလေးကိုကောင်းအောင်ထားတာ။မကောင်းတဲ့စိတ်တွေမဖြစ်အောင်ကောင်းတဲ့စိတ်တွေဖြစ်အောင်ကြိုးပမ်းအထောက်တာကိုဒါအတ္တသမပဏိတိလို့ပြောတာ။ဟုတ်လား။အဲ့ဒါဘုံဘုံတို့စာထဲမှာကိုယ်စိတ်ကိုကောင်းအောင်ဘယ်လိုထားရမှာလဲဆိုတာလေးကိုဖွင့်ပြတော့ကိုယ်မှာတရားတရားမရှိသေးဘူးဆိုရင်တရားတရားရှိအောင် တရားတရားတွေအားနည်းနေတယ်ဆိုရင်လည်းတရားတရားတွေထက်သန်အောင်ကြိုးစားတာဘုရားတရားတန်ခါယရဏမြတ်သုံးပါးရဲ့ပုံမှာယုံကြည်မှုတွေမျက်နှာမှုတွေကြည်ညိုမှုတွေယော့နေသလားယော့နေရင်တိုးမယ်ပေါ့ကိုယ့်ရဲ့ကိုချင်းသီလတွေနော်ညှိုးနှွမ်းနေသလားဒါဆိုရင်ဖြူရှင်အောင်တန်ရှင်းအောင်ကြိုးစားမယ်ပေါ့နောက်တစ်ခုကနှမျောဝန်တူမှုမစ္စရိယအညစ်အကြေးတွေစိတ်ထဲမှာ အလွန်များများနေသလားဘာမှမပေးနိုင်မပြုတ်နိုင်ဟုတ်လားအဲ့ဒါဆိုရင်လည်းပဲစွန့်လွတ်မှုဆိုတဲ့စာကတရားဖြစ်အောင်ကြိုးပမ်းရမယ်တဲ့သုံးမျိုးပြောတယ်နော်တတ္တာတိလစာက မရှိသေးတဲ့အနေအထားမျိုး ဖြစ်နေတဲ့ဆိုရင်အဲ့ဒီတတ္တာတိလစာကဖြစ်ပေါ်လာအောင်ကြိုးပမ်းအထုတ်တာအဲ့ဒါကိုအတ္တတမပဏိတိဒီလိုလေးပြောတယ်ဟုတ်လားအဓိကကတော့မကောင်းတဲ့စိတ်တွေမဖြစ်အောင်ကောင်းတဲ့စိတ်တွေဖြစ်အောင်ကြိုးစားတာကို အတ္တတမပဏိတိလို့ကြည်ကြပြက်ပြက်နားလည်ခြင်းနဲ့ဆိုရင်တော့စိတ်တွေမကဘူးအပြောတွေရော အလုပ်တွေရော ကိုယ်တကိုယ်လုံးကိုမကောင်းတာတွေမဖြစ်အောင် ကောင်းတာတွေဖြစ်အောင်ကြိုးစားတာကိုကိုကို ကောင်းအောင်လုပ်တာကိုကိုကို ကောင်းတဲ့နေရာမှာထားတာကောင်းဖို့ကြိုးစားတာပေါ့အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့အလွန်အတူယူစရာကောင်းတဲ့ဇတ်တော်လေးတစ်ပုဒ်ဘုံဘုံကပြောပြခြင်း ရသော်ဘုရားဇတ်တော်တွေကိုဟောတယ်ဆိုတာအတူယူစေဖို့ပေါ့နော်အဓိကအဲ့ဒီရွယ်ချက်နဲ့ဟောတာဘာလို့ဒီဇတ်တော်လေးကိုပြောချင်စိတ်ပေါက်တုံးဆိုတော့ဘုန်းဘုန်းတို့ရဲ့ဘဝမှာကိုကိုကောင်းအောင်ကြိုးစားတဲ့နေရာမှာအဓိကအခက်အခဲဖြစ်နေတာအဓိကအနှောင့်အယှက်ဖြစ်နေတာအဓိကမကောင်းတာတွေဖြစ်ဖြစ်နေတာတွေဟာဘာတွေလဲဆိုရင်ဒေါသတွေပဲဖြစ်တာများတယ်မကျေနပ်မှုစိတ်တိုင်းမကြမှုနော် အဲ့ဒီမကျေနပ်မှုစိတ်တိုင်းမကြမှုကိုပဲအခြေခံပြီးတော့အပြောတွေကဆိုးလာတယ်အလုပ်တွေကဆိုးလာတယ်နတ္ထိဒေါသသမောကလိဆိုတဲ့အတိုင်းဒေါသနဲ့တူသောအပြစ်မရှိလို့မြတ်စွာဘုရားဟောထားတဲ့အတိုင်းအလွန်ကြီးမားတဲ့အပြစ်တွေဥတီနေတယ်ပေါ့ဒီဒေါသဒါကြောင့်ဒေါသဖြစ်နေတဲ့အနေအထားအနေဒေါသမဖြစ်တဲ့အနေအထားလေးကိုရောက်အောင်ကိုယ်စိတ်ကလေးကိုကောင်းကောင်းထားဖို့ဒီရွယ်ချက်နဲ့ဒီဇတ်တော်လေးကိုပြောကြည့်ခြင်းနော်ဇတ်တော်ရဲ့နာမည်ကရှူလာဘောဓိဇတ်တဲ့ ဒေါသအလွန်ကြီးတဲ့ယဟန်တစ်ပါးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာပါအနှစ်ချုပ်လေးပဲဖုံဖုံပြောနော်တခုသောဘဝတုန်းကဖုံဖုံတို့ဘုရားလောင်းကြီးကမြမပြည်ကနေစုတည်ပြီးတော့အလွန်ချမ်းသာတဲ့တထေမျိုးတထေနွယ်မှာသွားပြီးတော့လူဖြစ်တယ်အဲ့လိုပဲသူ့လိုပဲမြမပြည်ကနေမြမတယောက်စုတည်ပြီးတော့တထေမျိုးတထေနွယ်မှာသွားပြီးတော့လူဖြစ်တယ်အဲ့ဒါကကောင်းပါလေအရင်ဘဝကောင်းပါလေမှုမြမမဖြစ်ခင်တော့ကောင်းပါလေမှုလို့ပေါ့နော်အဲ့ဒါနဲ့သူတို့ချင်းဆက်ဆက်ပြီးတော့ မိဘတွေချင်းဆက်ဆက်နေတာဆိုတော့ဒီကလေးနှစ်ယောက်စိတ်ပါဝင်စားမှုမရှိဘဲနဲ့အရွယ်ရောက်လာတော့ပေးစားလိုက်ကြတယ်။ကျမပြည်ဆိုတာကတက်တန်းကအကြာကြီးဒီကာမရာဂကိုကင်းကွာပြီးတော့အကြာကြီးနေလာတာဆိုတော့သူတို့ဟာဒီကိစ္စကိုဒီအိမ်တော်သားမွေးကိစ္စကိုစိတ်ဝင်စားဘူး။ဒါပေမဲ့မိဘတွေကိုမလွန်ဆန်နိုင်လို့သူတို့အိမ်တော်ပြရတယ်။နောက်မိဘတွေအကုန်လုံးနှစ်ဖက်လုံးကွယ်လွန်သွားကြပြီဆိုတော့ဘုရားလောင်းက သူ့ရဲ့အမျိုးသမီးဇနီးတွေကိုခေါ်ပြီးတော့ပြောတယ်ငါတော့ဒါတွေအကုန်လုံးကိုစွန့်ပြီးတော့ဟိမန္တာဝင်ပြီးတော့မြတ်သောကျင့်ကိုကျင့်မယ်တောထွက်တော့မယ်ယသိဝတ်တော့မယ်ဒါကြောင့်မင်းဒီအိမ်မှာရှိတဲ့ပစ္စည်းတွေမင်းအကုန်လုံးမင်းယူလိုက်တော့စွန့်တာပေါ့အဲ့လိုပြောတဲ့အခါကျတော့အဲ့ဒီအမျိုးသမီးလေးကလည်းအရှင်တို့ထွေးတဲ့တတွေးကိုသူဟာပါဇက်နဲ့မခံလို့ပါဘူးသူလည်းပဲအဲ့ဒီစိတ်ကူးတွေရှိတဲ့အတွက်ကြောင့် အရှင်းနောက်ကလိုက်ပေးရစီဆိုတော့ဘလို့မှဒါမတားတာတဲ့အနေထားဆိုတော့ပစ္စည်းတွေအကုန်လုံးစွန့်ထားခဲ့ပြီးတော့အဲ့ဒါဇနီးခမောနှစ်ယောက်ထွက်သွားကြတယ်အဲ့ဒါနောက်တော့တောထဲမှာရသေးဝက်ကလေးနဲ့နေကြတာဇန်တို့ဘာတို့မရဘူးတဲ့ဆယ်နှစ်ကျော်ကျော်လောက်ကြာသွားတယ်ဘာလို့မရတာတုံးဆိုတော့တန်ရောစင်ကပါလာတယ်လွတ်လွတ်ကျွတ်ကျွတ်မလုံးနိုင်ဘူးဒါကြောင့်မရတာလို့ဘုံကတော့အလိုတွေးကြည့်တော့အဲ့ဒါနဲ့နောက်တော့ဒီခန္ဓာကိုယ်ကအချင်းတက်တို့အငံတက်တို့ လိုအပ်လာတဲ့အခါနော်လူတွေနေတဲ့နေရာတွေသူတို့လာကြပြန်တယ်အဲ့လိုလာရင်းနဲ့ပြမရမင်းကြီးရဲ့ဥယျာဉ်မှာသူတို့တဲကြတော့တဲရဲ့ဥယျာဉ်တွေမှာတဲနေကြတော့မင်းကြီးကဥယျာဉ်လာရင်းနဲ့ဒီယသိကိုမြင်တယ်ဒီယသိနှစ်ယောက်ကိုမြင်တော့ထူးသဖြင့်ဒီယသိမလေးကအလွန်မှကြောမောလှပတဲ့အတွက်ကြောင့်ရာကျင်ဘယင်ကြီးကအရွယ်လည်းရှိသေးတယ်ဆိုရာကျင်အဲ့ဒါနဲ့ ဘာတော်တော့လို့မေးတယ်မေးတဲ့အခါကျတော့ဘုရားလောင်းကအခုတော့ဘာမှမတော်ဘူးတဲ့ဒါမှမဟုတ်လူဘွားတော်ကဒါသူ့ရဲ့ဇနီးပါအဲ့လိုပြောတဲ့အခါကျတော့ဘုရင်ကြီးကအင်းဒီယသိမကိုငါအတင်းအဓမ္မယူမယ်ဆိုရင်ဒီယသိကဘလို့မြန်တုံ့ပြန်မလဲမသိဘူးနည်းနည်းအကဲဆန်းတဲ့အနေနဲ့အဲ့လိုဆိုရင်ဒီယသိမကိုငါအတင်းအဓမ္မယူသွားမယ်ဆိုလို့ရှိရင်ရှင်ယသိဘာလုပ်မလဲပေါ့ အဲ့တော့ဘုရားလောင်းကဘာပြောလို့ဆိုတော့ငါပုထုသင်တဘာဝဒေါသတော့ထွက်ကောင်းထွက်လိမ့်မယ်တဲ့စိတ်တူတာတော့ဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့အဲ့ဒီဒေါသကိုငါအပြင်မထွက်စေရဘူးတဲ့ထောင်းထောင်းထနေတဲ့မြူတွေကိုတော့တခဲနဲ့ရွာချလိုက်တဲ့မိုးကြီးကတခဏချင်းပဲငြိမ်းအေးသွားစေသလိုမျိုးငါတန်တမှာဖြစ်လာတဲ့ဒေါသတွေကိုငါတခဏချင်းပဲနှိမ့်သက်ပြစ်မယ်အဲ့လိုပြောတဲ့အခါကျတော့ဘုရင်က ဒီယသိရဲ့စိတ်ကောင်းနှလုံးကောင်းရှိပုံကိုတောင်းမတွေးနိုင်တော့ပဲနဲ့သူ့ရဲ့လက်အောင်ငယ်သားတွေကိုဒီယသိမလေးကိုအတင်းအဓမ္မနန်းတော်ကိုခေါ်သွားလို့ခိုင်းတယ်တော့ခေါ်သွားကြတာအဲ့ဒါနန်းတော်ရောက်တဲ့အခါကျတော့သူ့ကိုမိဖုရားမြောက်မယ်ဒါကြောင့်မလို့သူ့ရဲ့အလိုကိုလိုက်ဖို့ဖြောင်းပြပြောဆိုတာပေါ့ဒါပေမဲ့အဲ့ဒီယသိမလေးကလည်းအဲ့ဒါကိုစိတ်မဝင်စားဘူးမိဖုရားဖြစ်ဖို့လည်းစိတ်မဝင်စားဘူးဒီထိနန်းစီသိမ့်လည်းစိတ်မဝင်စားဘူး တော့သူကငိုပဲငိုနေတယ်ဒါကိုသူစိတ်မဝင်စားဘူးသူ့ကိုပြန်ပို့ပါဘလို့မှသွေးဆောင်ဖျားယောင်းလို့မရတဲ့အခါကျတော့သူ့ကိုအလုံးပိတ်ပြီးတော့ခန်းထဲမှာထားပြီးတော့ဘရင်ကဘာစဉ်းစားလဲဆိုတော့အော်ယသိတွေကအကျင့်ရှိတယ်တီလာရှိတယ်တချို့ဒီလိုယသိတွေဟာထူးခြားတဲ့ဆန်းပြားတဲ့ဂံဗီရအတတ်ပညာတွေတက်ကြတာတွေရှိတယ်အဲ့ဒါငါ့ကိုမြန်ဒုက္ခရောက်အောင်သူတို့တက်တဲ့အတတ်ပညာနဲ့လုပ်မယ်ဆိုရင်ခက်လိမ့်မယ်ဆိုပြီးတော့ စုံစမ်းမဲ့အနေနဲ့ဥယျာဉ်ထဲမှာကြံနေရတဲ့ဘုရားလောင်းရသေးသည်ကိုတိတ်တိတ်ကလေးတာတာလေးအချမ်းရံနေမပါဘဲနဲ့သူလာကြည့်တယ်။ဘာတွေမြန်ငါ့ကိုနော်အကျိုးမဲ့အောင်လုပ်နေတယ်လေဆိုတဲ့သဘောမျိုးနော်။အဲ့လာကြည့်တော့ဘုရားလောင်းအဲ့ဒီချိန်မှာသင်္ကန်းချုပ်နေတယ်။သူ့စိတ်ထဲမှာအလွန်ကြီးမားတဲ့လောကဓာတ်ကြီးတွေ့ပြီ။ဒါပေမဲ့ငြိမ်းအေးသွားပြီ။သင်္ကန်းချုပ်ပြီးတော့နေနိုင်တယ်။အဲ့တော့ဘယင်နောက်ကရောက်နေတာကို तू ကမသိဘူး။မသိတော့ဘယင်ကြီးကတိရတဲ့နဲ့သူ့ကိုလှည့်မကြည့်တာလို့ထင်နေတယ် ဒီယတိကစောတော့ကတော့စိတ်မတူဘူးလို့ကြုံရတယ်ခုကြတော့လည်းပဲသူစိတ်တွေတူပြီးတော့ငါ့ကိုလှည့်တောင်မကြည့်နိုင်ဘူးသူလည်းသူထင်ချင်းဆိုရှောက်ထင်းနေတာဟုတ်လားအဲ့ဒါနဲ့သူကရှေ့ကနေသွားပြီးတော့ရှင်ယတိစောတော့ကတော့အတင်းကြုံရတယ်ပေါ့နော်ဖြစ်လာတဲ့ဒေါသကိုနော်မြူတွေကိုမိုးကြီးကနှိမ့်သက်ပြစ်တယ်လို့နော်ဖယ်ရှားပြစ်လိုက်တယ်လို့ဖယ်ရှားပြစ်မလို့ပြောခဲ့တယ်ခုငါ့ကိုစိတ်တူလို့သင်မပြောတာမဟုတ်လားအဲ့ဒီတော့မှဘုရားလောင်းကမဟုတ်ဘူးဒီရှင်ဘုရင်ငါ့ကိုအထင်လွဲနေတယ်ပေါ့အဲ့ဒီမှာသူက ငါတန်တန်မှာဖြစ်တော့ဖြစ်တယ်ဒါပေမဲ့အဲ့ဒါကိုငါမထွက်စေရဘူးအဲ့လိုပြောတဲ့အခါကျတော့ဘုရင်ကြီးကအရှင်ရသေးဖြစ်တော့ဖြစ်တယ်မထွက်စေရဘူးဆိုတာဘာပြောတာတော့တော့ဖြစ်တော့ဖြစ်တယ်ဆိုတာအစင်မပြေတာတွေစိတ်တိုင်းမကြစရာတွေတွေ့လာပြီဆိုရင်ဒေါသတော့ဖြစ်တာပေါ့ဒါပေမဲ့အဲ့ဒါကိုကာယကံမြောက်ဝစီကံမြောက်ပြောတာဆိုတာလှုပ်တာကိုင်းတာမှားယွင်းသည့်အထီတော့အဲ့ဒီဒေါသကိုပြင်မဲ့ကောင်ကထွက်ခွင့်မပေးဘူးဒါပါလေသူကသူ ကောင်းကောင်းထိန်းထားတာပေါ့နော်အတ္တတမ္မာပဏိတိဆိုတာအဲ့ဒါပဲကိုယ့်ကိုယ်ကောင်းကောင်းထိန်းထားတာမတတ်တာလို့မပေရသေးလို့ဒီကိလေသာဖြစ်တော့ဖြစ်လာတယ်မဖြစ်အောင်ကြိုးစားတဲ့ကြားတွေကပဲဖြစ်တော့ဖြစ်လာတယ်ဒါမှဖြစ်လာလို့ရှိရင်အဲ့ဒါကိုကြီးထွားခွင့်သူမပေးဘူးလို့ပြောတာအဲ့လိုပြောရင်းနဲ့ဘုရင်ကြီးကိုသူ့ရဲ့သဘောထားတွေအမှန်ကန်သိပြီးတော့နားလည်မှုရှိသွားအောင်ဆိုပြီးတော့ဘုရားလောင်းကဒေါသရဲ့သဘောလေးတွေကိုပြောပြတာ အဲ့ဒါဆက်မိနေတော့ပြောပြမယ်အဲ့ဒါအလွန်ကောင်းတယ်နော်ဘာပြောလို့ဆိုတော့အင်းကြီးတဲ့ဒေါသဖြစ်လာပြီဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့အကျိုးစီးပွားကိုမသိနိုင်တော့ဘူးတဲ့ဒီဒေါသဆိုတာပညာမဲ့တို့ရဲ့ကျက်စားရာဖြစ်တယ်တဲ့အဲ့ဒီစကားလေးကို तू ထက်ခါထက်ခါသုံးတာကိုတွေ့ရတယ်ဘုံဘုံစောစောကစားတဲ့ကြည်လာနော်ကောရောဒုမေဒဂောရှရောနော်အမျက်ဒေါသဆိုတာလူမိုက်တို့ရဲ့ကျက်စားရာ လူမရဲ့ကြက်စားရာလူမရဲ့စိတ်ကဘယ်မှာအနေများတော့ဆိုတော့အလိုမကျမှုမှာပဲနေတယ်။ဘာမှသိစိတ်တိုင်းမကြခြင်းဘူးနော်။စိတ်တိုင်းမကြလို့လည်းပဲဘာကောင်းကျိုးမှရှိတာလည်းမဟုတ်ဘူး။ကိုယ်စိတ်တိုင်းမကြတဲ့ကိစ္စကြီးကစိတ်တိုင်းကြသွားတာလည်းမရှိဘူး။အဲ့တော့အကျိုးမရှိဘဲနဲ့တက်တက်သူ့ကိုယ်သူပူလောင်အောင်သူများကိုပူလောင်အောင်နော်လှုပ်ရရောက်တဲ့အတွက်ကြောင့်ဒေါသဖြစ်ရတာလောက်မိုက်မဲတာမရှိဘူးဆိုတဲ့အတိပ္ပယ်ကိုဖော်ညွှန်းတာဟုတ်လားဒါကြောင့်မလို့ကောတော်ဒုံမေရဂောစရောတဲ့ အမျက်ဒေါသဆိုတာလူမိုက်တို့ရဲ့ကျက်စားရာတဲ့အဲ့ဒါဒေါသဖြစ်နေပြီဆိုရင်ငါလူမိုက်စကြက်ထဲရောက်နေပြီလို့ဘုံဘုံတို့စဉ်းစားရမယ်နော်စိတ်တူပြီဟေ့ဆိုရင်ကိုဘယ်စကြက်ထဲရောက်နေလူမိုက်စကြက်ထဲရောက်နေပြီဟုတ်လားဒါကိုစဉ်းစားရမယ်နော်မင်းကြီးတဲ့ဒေါသဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကောင်းမြတ်တာတွေမြင့်မြတ်တာတွေကောင်းတာတွေအကုန်လုံးကိုစွန့်နေတဲ့ကြီးကျယ်တဲ့ကိုယ့်ရဲ့ကြိုးစည်းပွားကိုလည်း तू လေးလျူရှုပြလိုက်တယ်။အိမ်မက तू မရရင်နေကွာ။ကောင်းတာတွေမကောင်းရင်လည်းနေပါစေတော့ငါတော့ပြောထည့်လိုက်တော့မယ်လှုပ်ထည့်လိုက်တော့မယ်ဟုတ်လား။နော် ကောင်းတာတွေကိုစွန့်တယ်ကိုယ့်ရဲ့အကျိုးစီးပွားတွေကိုလစ်လျူရှုတယ်အဲ့ဒီအမျက်ဒေါသငါတန်တမာဖြစ်တော့ဖြစ်တယ်ဒါပေမဲ့ငါပြင်မမထွက်စီရဘူးပြီးတော့သူဘာပြောတော့မီးပုတ်ခုံကနေမီးထပြီးတော့တောက်အောင်မီးပုတ်ကြတာရှိတယ်မီးဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီမီးကကြံတာတွေကိုမလောင်ခင်မှာအဲ့ဒီမီးပုတ်ခုံကိုအရင်လောင်တယ်ဒါဖះလောင်ပေးခဲ့တဲ့ဥမာလေးပဲနော်ဘုံတို့အလွန်မာတဲ့အသားနဲ့စုံကလေးလှုပ်ပြီးတော့ဟုတ်လား အဲ့ဒါကို delete လိုဟာမျိုးနဲ့ပေါ်ကနေပြီးတော့ပုတ်တာပေါ့အဲ့ဒီထဲအဲ့ဒီမှာဝါလေးတွေပါလေးတွေကိုနှုတ်ညံ့နေအောင်တတ်ပြီးတော့လဲမှုလေးပါလေးတွေလည်းထည့်ပြီးတော့အတင်းပုတ်တဲ့အခါမှာမီးထွက်လာအဲ့ဒီမီးကဘယ်ကိုရင်လောင်တော့ဆိုတော့အဲ့ဒီမီးပုတ်ခုံကိုပဲအရင်လောင်အဲ့လိုပဲစိတ်တူပြီးဒေါသဖြစ်ပြီးဆိုရင်ဟာကိုကတော့ဘယ်သူကိုဘလို့တွေလှုပ်ပလိုက်မယ်ဘာဖြစ်တယ်ညာဖြစ်တယ်ရောဆိုကျုံဝါနေတော့လည်းပဲတကယ်တကယ်အဲ့ဒီဒေါသမီးကဘသူ့ကိုအရင်နှိပ်စက်နေတာကိုယ့်ကိုအရင်နှိပ်စက်နေတာတဲ့ အဲ့မှာဆက်ဖို့သူဂါထာလေးနှစ်ပုဒ်ပြောတယ်အဲ့ဒီဂါထာလေးနှစ်ပုဒ်တော့သဘောကျလွန်းလို့ပြောလိုက်အောင်ဟုတ်လားအကိဝတိနာကထသမိန်ကောတော်ယတဩဒတိနေဟယတိတတယတောကာလပခေဝစန္တိမာလူမိုက်ဒေတန်တမှာ ဖြစ်တဲ့ဒေါသဟာမျက်၆တွေတိရွက်၆တွေတိခက်၆တွေတဲ့ကြာသွားတဲ့မီးလို့တခဏချင်းပဲတဟုံဟုံထလာတယ်တဲ့ဒေါသအကြီးဖြစ်လာတယ်အဲ့လောက်လည်းမဖြစ်သင့်ပဲနဲ့ အဲ့လောက်စိတ်တူစရာလည်းမဟုတ်ဘဲနဲ့စိတ်တူစရာလေးထက်ကနေတွေးလိုက်တာနဲ့ဝုန်းဆိုထပြီးတော့တောက်တယ်ဟုတ်လားညက်6တွေတေးရဲ့6တွေကြားတဲ့ကြားတဲ့မီးလို့တဲ့နော်လူမိုက်တန်တမှာဖြစ်တဲ့ဒေါသဟာကြီးထွားလွှဲတယ်အဲ့လိုဆိုရင်ဘာဖြစ်တုံးတဲ့နိဟိယတိတတ္တရသောကာလပခေဝစန္ဒီမှာနော်လာစုပခမှာထွက်တဲ့လလို့အဲ့ဒီပုဂ္ဂိုလ်ရဲ့အချမ်းရံတွေကြော်စောတွေကောင်းတာတွေအကုန်လုံးဟာတဖြည်းဖြည်းနဲ့ဆုပ်ယုပ်သွားလိမ့်မယ်တဲ့လူမိုက်တွေရဲ့သဘောကိုပြောတယ်နော် အပညာရှိတို့ကြတော့ဘလို့ပြောတော့အနေတော်ဒုမကေတုဝကောတော်ယတုပတမတိအပုရတိတတယတောဒုက္ခပက္ခေဝစန္ဒီမလူပညာရှိတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းဒေါသမဖြစ်ဘူးတော့မဟုတ်ဖြစ်တယ်ဒါပေမဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တဏ္ဍာမှာဖြစ်တဲ့ဒေါသကြတော့လောင်စာမရှိတဲ့နေရာမှာကြာသွားတယ်မီးလို့တခဏချင်းပဲငြိမ်းသွားတယ်ဟောဘုန်းတို့ဒီကြွေပြားပေါ်ကိုင်းမီးကြသွားတယ်တမန်တလင်းပေါ်မီးပွားလေးကြသွားတယ်လောင်စရာမရှိတော့ဘာဖြစ်သွားငြိမ်းသွားရော ဟုတ်လားလောင်စာမရှိရမှာကြတဲ့မီးလို့ပညာရှိတဲ့ပုဂ္ဂိုလ်ရဲ့တန်တာမှာဒေါ်လာဖြစ်တော့ဖြစ်တယ်ဒါပေမဲ့တခဏချင်းပဲငြိမ့်သွားတယ်တဲ့အဲ့ဒါလို့တခဏချင်းငြိမ့်အောင်လုံနိုင်မယ်ဆိုလို့ရှိရင်အပုရတိတတ္တရတော့ဒုက္ကပက္ခေဝဇန်နေမှာလာဇံပက္ခမှာထွက်တဲ့လလို့သူ့ရဲ့အချမ်းရံတွေကြော်စိုးတွေကောင်းမြတ်တာတွေအကုန်လုံးဟာပြည့်ဝလာလိမ့်မယ်လို့လို့ပြောတာအဲ့တော့ဒီဇက်တော်လေးကိုဘုမဘာကြောင့်ပြောတာတော့ခုဘုရားလောင်းအဲ့လိုလေးပြောတဲ့အခါကျတော့သဘောပေါက်ပြီးတော့ယသိမကိုလည်းပဲ နော်ဖြားရောင်းလို့မရတော့ဘုရင်ကြီးကပြန်ပြီးတော့ယသိကိုပဲပြန်ပေးလိုက်တာပါပဲနောက်တော့ယသိမလေးကတေးသွားတယ်ယသိမလေးတေးသွားတော့မှဘုရားလောင်းကဇန်နေဘိညင်နေရသွားတာဇတ်တော်တော့ဒါအနှစ်ချုပ်ပေါ့နော်အဲ့တော့ပြောချင်တာကဘာလဲဖြစ်တော့ဖြစ်တယ်ပြင်မဲ့ကိုမထွက်เสียရဘူးဆိုတဲ့ခံယူချက်ဟာကိုကိုကိုကောင်းအောင်ထိန်းတာပေါ့နော်ပထမအဆင့်မကောင်းတဲ့စိတ်တွေကိုပဲမဖြစ်စေအောင်သူစ조사မယ် ဥထုသင်တဘာဝမလွဲတာလို့ဖြစ်လာပြီးမေးလျော်မှုကြောင့်ဖြစ်လာပြီးဆိုရင်လည်းပဲတဆင့်တက်ပြီးတော့ကြီးထွားမလာအောင်ကြိုးစားတယ်ပေါ့နော်အဲ့လိုနှီးမျိုးစုံနဲ့ကိုကိုကိုကောင်းအောင်ထိန်းတာကောင်းအောင်ကြိုးစားတာကိုစိတ်ကိုကောင်းအောင်ထားတာကိုကိုကိုကောင်းအောင်ထားတာဘာလို့ခေါ်တော့အတ္တတမပဏိတိတဲ့ဟုတ်လားအဲ့ဒါဆိုရင်ဘုံဘုံတို့နာယီလေးကြည့်ပြီးတော့အကွက်စီအောင်ပြောရမယ်ဟုတ်လားဒါအတ္တတမပဏိတိရဲ့အဓိပ္ပာယ်လေးပေါ့နော် အဲ့လိုဆိုရင်ဒီစိတ်ကိုကောင်းအောင်ဘုန်းဘုန်းတို့ဘလို့ထားမလို့အတ္တသမပဏိတိစဒီစက်ကြီးကိုချော့ချော့မွေ့မွေ့လဲအောင်ဘုန်းဘုန်းတို့ဘလို့ကြိုးပမ်းမလို့အတ္တသမပဏိတိကိုမြတ်စွာဘုရားဆက်လို့ဟောတာရှိတယ်ပုဝေဇကတပုံညတာရှေးကောင်းမှုရှိလို့ပฏิဒုပဒေတာဝါဒနော်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေနိုင်တဲ့အရက်ဒေတာမှာလူလာဖြစ်ပြီးဟုတ်လားအဲ့ဒါလို့ဆိုရင်တပ်ပုရိသတန်တေဝ အသိဉာဏ်ရှိတဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့ပညာရှိသူတော်ကောင်းတွေနဲ့ပေါင်းအပ်သင်ရတယ်ဟုတ်လားအဲ့ဒီအချိန်မှာကိုကအတ္တသမပဏိတိကိုကိုကိုအကောင်းဆုံးဖြစ်အောင်ကြိုးစားမယ်ဆိုရင်ဒါ၄မျိုးကိုနော်ဆက်လို့ခေါ်တယ်ဆက်ဆိုတာပင်ဒီယံဘိန်းတွေတစ်ခုနဲ့တစ်ခုဗတ်ကြိုးနဲ့ဆက်သွယ်လို့ပဲဖြစ်စေပင်ဒီယံဘိန်းလေးတွေခွေးသွားစိမ့်နဲ့ဆက်သွယ်လို့ပဲဖြစ်စေတစ်ခုနဲ့ဆက်သွယ်သားပြီးတော့တဘိန်းလည်းရင်နောက်တဘိန်းလည်းသွားတာကိုဆက်လို့အကြံပြန်နားလေတာပေါ့နော်အဲ့လိုပဲဒီလေးမျိုးကတစ်ခုလည်းရင်နောက်ထပ်တစ်ခုကဆက်ပြီးတော့ လဲသွားတယ်။ဒါကြောင့်ဆက်လို့လည်းပြောတာ။ဒီအတ္တသမပဏိတိစကိုကိုကိုကောင်းအောင်ထားတယ်ဆိုတဲ့ဒီအလွန်အရေးပါတဲ့ဒီဆက်ကိုဘုံဘုံတို့လေပတ်အောင်ဘလို့စူးစမ်းမလို့တနည်းအားဖြင့်ကိုယ်စိတ်ကိုကောင်းအောင်ဘလို့ထားမလို့ဒါဘုံဘုံတုတ်တန်လေးနှစ်ပုတ်ရွေးထားတယ်နော်ပြောချင်တာလေပထမတုတ်တန်ကဘာလဲသစိတတုတ်တန်တဲ့ဒုတိယတုတ်တန်ကကုံဘတုတ်တန်တဲ့ဘာလို့ဒါလေးနှစ်ပုတ်ကိုရွေးထားလဲဆိုတော့ စိတ်ကိုကောင်းအောင်ဘလို့ထားမလဲဆိုတဲ့အပိုင်းမှာစင်ကျင်တဲ့အပိုင်းနဲ့စိတ်ကိုထားဖို့မြတ်စွာဘုရားသင်ပြထားတာရှိသလိုပွားများတဲ့အပိုင်းနဲ့လည်းပဲစိတ်ကိုကောင်းအောင်ထားဖို့သင်ပေးထားတာတွေရှိတယ်။ဟုတ်လား။ဒါကြောင့်ပြည့်စုံစေခြင်းနဲ့ပေါ့နော်။ကိုယ်စိတ်ကိုကောင်းအောင်ထားတဲ့နေရာမှာ အပိုင်းနှစ်ပိုင်းနားလည်မှာနော်။စင်ကျင်တဲ့အပိုင်းရယ်ပွားများတဲ့အပိုင်းဟုတ်လား။အဲ့ဒါစင်ကျင်တဲ့အပိုင်းကိုဘုံဘုံတို့သာစိတ္တသုတ်တံကိုကြည်ခြင်းအဖြစ်စင်ကျင်တဲ့အပိုင်းဟာ စိတ်ကိုကောင်းအောင်ထားတဲ့နေရာမှာအလွန်ရေးပါတယ်လို့သိနိုင်တယ်ပေါ့အဲ့ဒါဦးဇင်းတို့အင်္ဂုတ္တပါဠိတော်တတကနိပတ်ထဲမှာလာတယ်သစိတသုတ်တန်တဲ့ယဟန်တို့တဲ့ကိုယ်စိတ်ကိုနော်သူများရဲ့စိတ်ဘလို့ဖြစ်နေတယ်လဲဆိုတာကိုသူများစိတ်ကိုမလိမ္မာတဲ့မသိနိုင်တဲ့ပုံကိုယ်တွေဟာကိုယ်စိတ်ကိုလိမ္မာကျွမ်းကျင်အောင်ကိုယ်စိတ်ကိုသိအောင်မြင်အောင်ကြိုးစားရမည်တဲ့ဘုံဘုံတို့သူများစိတ်ကိုမသိနိုင်ဘူးနော်အပိညာမရလို့မသိနိုင်ဘူး အဲ့လိုဆိုလို့ရှိရင်သူများစိတ်မသိခြင်းနေပဲစေကိုယ်စိတ်ကိုပဲသိအောင်ကြိုးစားမယ်အဲ့ဒါလိုလေးမြတ်စွာဘုရားဏိဒန်းလေးချီပြီးတော့ဥပမာလေးပေးတယ်နော်ငယ်ရွယ်သေးတဲ့လှခြင်းပခြင်းတဲ့အရွယ်လေးယောက်ျားလေးပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်ရေမိုးချိုဖီးလိမ်ပြင်းရှင်းပြီးတော့ဟုတ်လားဘဲရှိမှသူတို့ပြင်ဆင်ကြတာတော့ဖီးလိမ့်ကြတယ်ဆိုမှန်ရှိမှပေါ့ဟုတ်လားမှန်ရှိမှသူတို့ဖီးလိမ့်ကြတယ်ပြင်ဆင်ကြတယ်မှန်ကြည့်တယ်ဘာလို့ကြည့်တော့ နော်မျက်နှာပေါ်မှာအဆင်မပြေတာတွေမတင့်တယ်တာတွေမတန့်ရှင်းတာတွေပေးကျမ်းနေတာတွေအကယ်လို့ရှိရင်အဲ့ဒါတွေကိုဖယ်ရှားပြင်မဲ့တုတ်တင်ပြင်မဲ့တန့်ရှင်းသွားအောင်လုပ်မယ်ပေါ့နော်တဆင့်တက်ပြီးတော့ဒီမျက်နှာလေးကိုပို့ပြီးတော့ကြည့်ကောင်းအောင်နော်လိမ့်မယ်ချဲမယ်ဆိုတာလည်းရှိသေးတယ်ဟုတ်လားအဲ့တော့မှန်ကြည့်တယ်ဆိုတာအဓိကပါလေမကောင်းတာကိုဖယ်ပြဖို့ကောင်းတာတွေအဲ့ဒီပေါ်ထပ်ပြီးတော့တင်ဖို့အလွန်ကောင်းတဲ့ဥမာနော်အဲ့လိုပဲဖုံဖုံတို့တွေဟာမှန်ကြည့်တဲ့ပုံကောဟာ နော်မှန်ကြည့်ရင်းနဲ့အော်မျက်နှာလေးကဘာမှအပြစ်မရှိဘူးအညစ်အကြေးတွေမရှိဘူးဆိုရင် तू ဝမ်းသာတယ်အညစ်အကြေးတွေရှိရင်လည်း तू ဖယ်ပြစ်မယ်ပေါ့အဲ့ဒီလိုပဲတဲ့နော်အတ္တသမပဏိတိစကိုကိုကိုကောင်းအောင်ထားဖို့ကိုစိတ်ကိုကောင်းအောင်ထားဖို့ကြိုးစားတဲ့နေရာမှာဒီနီလန်းလေးကိုနော်အလွန်ကောင်းလို့သုံးကြည့်ဖို့ဒါဘုံဘုံကပြောနေတာဟုတ်လားအဲ့ဒါကိုစိတ်ကိုဘာလုပ်ရမလို့ဆိုတော့ကြည့်ရမယ်စစ်ဆေးရမယ်ပေါ့နော်မှန်ကြည့်တယ်လို့မျိုးမကောင်းတာတွေမြန်ရှိနေသလား ကိုယ်စိတ်ကိုစစ်ဆေးရမယ်အဲ့ဒါစစ်ဆေးဝင်စစ်ဆေးနည်းကိုမြတ်စွာဘုရားဒီမှာအများကြီးတောင်ပြောထားတယ်နော်ဘုံကတော့အချင်းချုပ်ပြီးတော့ပဲပြောပါမယ်ပထမတတွဲပါပြောတော့ဆိုတော့နော်အဘိဇာလူနုခောဘဟုလံဝိရတာမိငါသူများပစ္စည်းမတရားလိုချင်တဲ့စိတ်တွေမြန်ငါမှာရှိနေသလားအဘိဇာတရားတွေနော်ဒါမှမဟုတ်အဲ့ဒီစိတ်ရုံမာတဲ့စိတ်တွေမရှိဘူးလားဒါတတွဲပေါ့နော်နောက်ဗျာပါဏစိတ်တော် ငါစိတ်ကြီးကဖောက်ပြန်နေလားဖောက်ပြန်နေဆိုတော့သိုးနေတဲ့ထမင်းဟင်းနေလို့နော်စိတ်ကြီးကနော်ပုတ်သိုးနေတယ်လို့မျိုး စိတ်ကြီးကမကောင်းနေတာပေါ့နော် ဟုတ်လားအဲ့လိုဖောက်ပြန်တဲ့စိတ်တွေမြန်ရှိနေသလားဒါမှမဟုတ်ဖောက်ပြန်တဲ့စိတ်မရှိဘဲနဲ့အာရှိပါရှိကောင်းကောင်းမွန်မွန်စိတ်ကလေးကောင်းနေသလားကိုယ့်ကိုစဉ်းစားတဲ့ဟုတ်လားပြီးတော့ဌိနမိတ်တအိတ်ချင်ငိုင်မိတဲ့စိတ်တွေရှိနေသလားဒါမှမဟုတ်ရင်ကြည်လင်လန်းဆန်းပြီးတော့ဌိနမိတ်တခင်းတဲ့သဘောဖြစ်နေသလားဟုတ်လား ဥဒ္ဒတောအနုဒ္ဒတောတဲ့စိတ်တွေပြန့်လွင့်နေလားဒါမှမဟုတ်စိတ်တွေမပြန့်လွင့်ဘူးလားနော်ဝီစီကိစ္စတဲ့ယုံမတန်တရားတွေနဲ့မြန်နေနေလားဒါမှမဟုတ်တိဏဝီစီကိစ္စယုံမတန်တရားကိုနော်ဖယ်ခွာပြီးတော့လွန်မြောက်ပြီးတော့မြန်ငါနေနိုင်သလားနောက်တစ်ချက်ကကောရနောအကောရနောတဲ့ဟောကောရနောဆိုတာခဏခဏစိတ်တူပြီးတော့ပဲနေသလားဒါမှမဟုတ်စိတ်မတူပဲနဲ့မေတ္တာဓာတ်နဲ့နော်ကြည်ကြည်လင်လင်ချမ်းချမ်းသာသာတတ္တဝါတွေရဲ့ပုံမှာကောင်းစေခြင်းနဲ့စိတ်နဲ့အေးအေးချမ်းချမ်းလေးမြန်ရှိနေသလားစီစီရမှာပေါ့နော် ပြီးတော့တန်ကိလေသာငါစိတ်ကြီးကညှဉ်းနှွမ်းပြီးတော့နေသလားဒါမှမဟုတ်ဖြူရှင်တန့်ရှင်းပြီးတော့နေသလားဒီခါလေးစိတ်တွေညစ်တယ်လို့ခံစားလို့ရတယ်ဟုတ်လားစိတ်ညစ်ခြင်းကတော့အများကြီးပါအကြောင်းတရားတွေကတော့ဒီဘူးရပြောရရင်တော့လောဘဒေါသမောဟတွေပြီးပြင်းထန်လို့ရှိရင်စိတ်တွေညစ်လာတာပဲဟုတ်လားအင်းနောက်တာရထကာရတယ်ငါခန္ဓာကိုယ်ကြီးပင်ပန်းပြီးတော့မြတ်နေနေသလားခန္ဓာကိုယ်မချမ်းသာပဲနဲ့တခါတလေဘုန်းဘုန်းတို့အလုတ်ချမ်းမလို့ရပဲနဲ့ နှုံချိပြီးတော့စိတ်စိတ်ကထောင်းလို့ကိုကြေးနေတဲ့အနေအထားမျိုးကိုရည်ညွှန်းတာလို့ဘုံဘုံထင်ပါတယ်ဟုတ်လားအဲ့ဒါလိုခန္ဓာကိုယ်ကြီးပင်ပန်းပြီးတော့နေလားဒါမှမဟုတ်တတ်တာပြီးတော့နေလားနော်နောက်ပြီးတော့ကုတိတော်တဲ့အပြင်းကြီးပြီးတော့ကောင်းတာကိုမလုပ်ခြင်းမကိုင်းခြင်းစိတ်မကိုမပါဘူးဒါလည်းရှိသေးရဲ့နော်အဲ့လိုနေလားဒါမှမဟုတ်တက်ကြွပြီးတော့ကောင်းတာကိုလုပ်မယ်ခွာနော်ဝိရိယအားတွေနဲ့နော်တကယ်ကိုပဲရဲရင်ပြီးတော့နေသလားသူမဟုတ်အတ္တမဟိတောတမဟိတောတဲ့ အစိတ်တွေကတည်ငြိမ်ပြီးတော့နေသလားမတည်ငြိမ်မဲနဲ့နေသလားဒါမြတ်စွာဘုရားပြောထားတာလေးတွေကိုဘုံဘုံကိုအောင်ပြောလိုက်ဟုတ်လားအဲ့ဒါလိုဘာလို့အောင်မဆိုဆင်ញင်ရမယ်တဲ့အဲ့ဒီလိုဆင်ញင်လို့ရှိရင်အဲ့ဒီဆင်ញင်မှုဟာကုသိုလ်ကောင်းမှုတွေတိုးပွားဖို့ကြိုးစားတဲ့လူတစ်ယောက်အတွက်အလွန်မှအကျိုးများတယ်တဲ့အဲ့ဒီစကားလေးကိုလည်းဘုံဘုံကဒါမြတ်စွာဘုရားရဲ့နော်မူရင်းစကားတော်လေးတွေကိုပူဇော်ခြင်းတဲ့သဘောပေါ့နော်အဲတချို့ကလည်းပဲဒီပါဠိလေးတွေကိုအလွန်နှစ်သက်ကြတယ်ဟုတ်လား ပိစဝေခန္ဓာဘဟုကာရဟောတိကုသလေတုဓမ္မေတုတဲ့နော်ဆင်ញင်တယ်ကိုယ့်ရဲ့စိတ်မှာဒါတွေကောင်းတာတွေရှိလားဆိုးတာတွေရှိလားဘလို့တုံးလို့ဆင်ញင်ကြည့်တာဟာတဲ့ကုသလေတုဓမ္မေတုကုသိုလ်တရားတွေမှာဘဟုကာရဟောတိဘဟုကာရဟောတိအလွန်မှ အကျိုးများတယ်တဲ့ကုသိုလ်တရားတွေနဲ့တိုးပွားခြင်းတယ်ဆိုရင်ဘာလို့အောင်လို့ကိုယ်စိတ်ကိုဆင်ញင်ရမယ်တဲ့အဲ့လိုဆင်ញင်လို့တကယ်လို့မြန်မကောင်းတာလေးတွေတွေ့လာတယ် ကယ်လို့များကစကားရတာထဲရတာမကောင်းတာတွေ့မှာပဲဆင်ခြင်ဟုတ်လားရှိတာပဲလေအဲ့ဒါတွေဟုတ်လားအဲ့လိုမကောင်းတာတွေ့လာပြီဆိုလို့ရှိရင်တဲ့ဘလို့သဘောထားရမှာတော့ဘလို့ဆက်လုပ်ရမှာတော့ပါပကနံအကုသလနံဓမ္မနံပဟာနာယအတိမတောစာသံသောစာဝါယမောစာဥတ္တဟောစာဥတ္တောလီစာအပတိဝါနိစာတတိစာတမ္ပတင်ဉ္စကရဏီယံအဲ့ဒီမကောင်းတဲ့ယုံညံ့တဲ့အကုသိုလ်ဓာတ်တွေကိုအဲ့ဒီစိတ်ဓာတ်တွေကိုဖယ်ရှားပြစ်မယ်ဆိုတဲ့စိတ်နဲ့ပြင်းပြင်းထန်ထန် တတိတမ္ပစဉ်တရားရှေ့ထားပြီးတော့စူးစမ်းရမယ်အထောက်ရမယ်တဲ့ဥပမာဘယ်လောက်ထိစူးစမ်းရမလဲဆိုလို့ရှိရင်တဲ့ခေါင်းကိုလောင်နေတဲ့မီးကိုငိမ့်တဲ့ဝရိယမျိုးကိုဝတ်ထားတဲ့အင်ကြီးကိုလောင်တဲ့ဝရိယမျိုးနဲ့ကိုစီစစ်လိုက်လို့ကိုတန်တမှာမကောင်းတာကြီးတွေ့ပြီဆိုငါဒါကြီးတော့လက်သက်မခံတော့ဘူးနောက်မဖြစ်အောင်ငါစူးစမ်းမယ်အဲ့ဒီစူးစမ်းမယ်ဆိုတဲ့စိတ်ကလေးကဘယ်လောက်ထိပြင်းထန်ရမှာတော့ လိုက်ဖို့တော့တိတ်မလွယ်ဘူးနော်တရားမှီဖို့မလွယ်ဘူးအဲဒီတရားတွေကမြင့်လိုက်တာလို့ပြောရင်ဒါမျိုးကိုပြောခြင်းပြောဟုတ်လားတချို့ကသူတို့တရားနားမလဲဘူးဆိုရင်တရားမြင့်တယ်လို့ပြောတာနားမလဲတာကိုသူတို့ကမြင့်တယ်လို့လှုပ်တာဟုတ်လားအမှန်ကိုနားမလဲတာနားမလဲတာပေါ့နားလဲအောင်လှုပ်လေဟုတ်လားတရားမြင့်တယ်ဆိုတာဒါမျိုးကိုလို့ဖုံဖုံကပြောခြင်းတယ်အောင်ဆိုတော့ဘယ်လိုပြောဥမာခေါင်းလောင်တဲ့ဝရိယခေါင်းမီးလောင်လို့ညှိမ့်သက်တဲ့ဝရိယတဲ့စိတ်ကူးနဲ့လောင်ကြည့်လေကိုဝတ်ထားတဲ့အင်ကြီးမီးလောင်ပြီ အဲ့ဒီအချိန်မှာဘာအရေးကြီးဆုံးလဲဒါငြိမ်းဖို့အရေးကြီးဆုံးပဲကျန်တဲ့ကိစ္စဘယ်ဟာမှအရေးမကြီးဘူးဟုတ်လားအဲ့တော့ဘုံဘုံတော့အဲ့လိုမျိုးအကုသိုလ်တွေကိုပယ်ဖို့မကောင်းတဲ့စိတ်တွေကိုမှရှိရလဲသိရနော်ကိုဒေါသတွေထွက်တာလဲသိတယ်ကိုလောဘတွေကြီးရလဲသိတယ်မနာလိုတဲ့စိတ်တွေတစ်ခါတစ်ခါဖြစ်တာလဲသိတယ်ထိနာမိတ်တာဝိရှိကိစ္စအကုန်ဖြစ်နေတာတွေသိရနော်သိပြီအဲ့ဒါတွေပယ်ဖို့ဘုံဘုံတို့စူးစမ်းတဲ့နေရာမှာဝရိယကအဲ့လိုမျိုးရှိလားမရှိဘူးနေသားထိုင်တာပဲလေဟုတ်လားအဲ့ဒါကိုပြောရနော်တရားမြင့်တယ်ဆိုတာ ဟုတ်လားဖះကတော့အဲ့လောက်ထိလုံးလို့ပြောတာဘုံဘုံတော့လိုက်နိုင်လားမလိုက်နိုင်မလိုက်နိုင်သေးတာကိုမလိုက်နိုင်သေးဘူးလို့သိရင်တော်သေးရဲ့လို့ဒါကြမ်းဖန်ပြီးတော့တတ်တာရှာတာပေါ့လေဟုတ်လားတကယ်ဆိုလို့ရှိရင်လိုက်နိုင်အောင်မလုပ်ရမှာတော့စူးစမ်းမယ်အဲ့ဒါဆိုရင်တော့မြန်မြန်ချမ်းသာမှာပေါ့မလိုက်နိုင်သေးတော့လည်းပဲဆင်းရဲအောင်ပေါ့ဒါပဲလေအတိတ်ကဒါဆင်းရဲတွင်းရထွက်ဖို့အတွက်စူးစမ်းတာပဲတကယ်တမ်းကဒါဘယ်သူမှကိုယ်နှိပ်စက်နေတာမဟုတ်ကိုယ့်ရဲ့မကောင်းတဲ့စိတ်တွေကပဲကိုယ့်ကိုနှိပ်စက်နေကိုယ်မကောင်းတဲ့စိတ်ကိုကိုယ့်ကိုပယ်အောင်လုပ်တာကိုယ့်ဒုက္ခကိုယ့်ကို ချုပ်သွားအောင်ကြိုးစားတာပဲအဲ့ဒါကိုမကြိုးစားကျင်ဘူးဟာကြီးဂျိုအီအိုနဲ့တခါဆင်ကျင်မျိုးစုံပေးပြီးတော့နေမယ်ဆိုရင်နေပေါ့ဆင်ရတွင်နဲ့ကိုဟာကိုဒါပဲလေဟုတ်လားအဲ့ဒါမြတ်စွာဘုရားပြောတာလေဘလောက်တဘာဝကြတော့မှန်ကြည့်တယ်မျက်နာပေါ်မှာအညစ်အကြေးတွေတင်းနေတယ်ဘာလို့သူဖဲပြစ်မှာပဲအချိန်ဆိုင်မလားအဆိုင်ပါဘူးနော်မှန်ကြည့်လို့မျက်နာပေါ်မှာတွေ့တဲ့အညစ်အကြေးကြတော့အချိန်မဆိုင်ဘူးနော်တောက်လျှောက်ကိုနော်ရေရှိရင်ရေနဲ့သေးမယ်ရေမရှိရင်လက်နဲ့ပုတ်မယ်ဟာအင်ကြီးနဲ့လည်းပုတ်ချင်ပုတ်လိုက်မှာပဲတောက်လျှောက်ကိုဆိုင်မယ်တောက်လျှောက်ကိုလုံမယ်မဆိုင်ဘူး အကုသိုလ်ကြတော့အချိန်ရဆိုင်လားဆိုင်တာပေါ့ကို့မှာအကုသိုလ်တွေမကောင်းတဲ့စိတ်တွေနော်အခွင့်ကြုံလာလို့ရှိရင်ဖြစ်ဖြစ်နေမှန်းသိသားပဲအဲ့ဒီအားနေချက်ကြီးရှိမှန်းသိသားပဲဒါပေမဲ့အဲ့ဒီဥစ္စာကိုအာမဖြစ်စီရဘူးဖွယ်လုံမဲ့ဟဲ့ငါမလျှော့တဲ့ဇွဲလုံးလာနဲ့ဆိုတာမျိုးကြတော့မလာဟုတ်လားအဲ့တော့မျက်နှာပေါ်မှာပေးကျန်းနေတဲ့အညစ်အကြေးကအယုတ်ဆိုးလို့ဖြစ်တဲ့အကျိုးမဲ့မှုဆိုတာဘာမှမပြောပါတော့ဘူးကြည်ရခက်တာလေးပဲရှိမယ်ဟုတ်လားစိတ်ထဲမှာဖြစ်နေတဲ့အညစ်အကြေးကအများကြီးဒုက္ခပေးမှာနော် ဒါပေမဲ့ဘုံဘုံတော့အဲ့လိုသိပါလဲနဲ့လည်းပဲမျက်နာအညစ်အကြေးလောက်ကိုပဲအလေးနဲ့ကမထားဘူး။တော့စိတ်ထဲမှာပေနေတဲ့အညစ်အကြေးကိုမျက်နာပေါ်မှာထားတဲ့မျက်နာပေါ်မှာရှိနေတဲ့အညစ်အကြေးလောက်အလေးနဲ့ထားသလား။အဲဒါကြောင့်ကျွတ်တို့မချမ်းသာကြသေးတာဒါပဲ။ဟုတ်တယ်မဟုတ်လား။ဘာမှသိအရေးမပါတဲ့ဟာကြတော့အရေးကြီးတယ်ထင်းနေတာလေ။စိတ်ထဲမှာတကယ်ဒုက္ခပေးနေတဲ့ဟာကိုကြတော့ဖယ်ရကောင်းမှမသိဘူး။ဟုတ်တယ်မဟုတ်လား။အင်းဒါအတ္တသမပဏိတိဖြစ်ဖို့ပြောနေတာနော်။ ကိုယ်စိတ်ကိုမြတ်စွာဘုရားဆင်ခြင်တဲ့နီးနဲ့လို့ဟုတ်လားမကောင်းတာတွေးလို့ရှိရင်ကောင်းလောင်တဲ့မီးဝင့်နေတဲ့အင်ကြီးလောင်တဲ့မီးကိုညှိမ့်သက်တဲ့ဝိရိယမျိုးနဲ့ဖယ်ဖို့ကြိုးစားတယ်တကယ်လို့မကောင်းတာမတွေ့ဘူးကောင်းတာလေးတွေပဲတွေ့ပြီဆိုရင်တော့အဲ့ဒီကုသိုလ်ပေါ်မှာရက်တည်ပြီးတော့အာသောတရားကုံအောင်နောက်နောက်ဆုံးလမ်းဆုံးထိရောက်တော့အောင် လုပ်ပြလိုက်တဲ့ဟောသူ့ကြတော့လည်းပဲဟောတာအလွန်ပြည့်စုံတယ်နော်တခါလေကိုယ့်ကိုယ်ကိုစဉ်းစားလိုက်တယ်ကောင်းတာလေးတွေတွေ့တဲ့အခါလဲခြားခြားပါပါမရှိနိုင်ဘူးလား ရှိနိုင်နော်အဲ့လိုဆိုရင်ဘုံဘုံတို့ကအားရမနေနဲ့အောင်ဟုတ်လားဘာလို့မြတ်စွာဘုရားသင်ထားတာဘာလို့အဲ့ဒီကုသိုလ်ပေါ်မှာယက်တည်ပြီးတော့အဲ့ဒါထက်ပိုပြီးတော့တာလွန်တဲ့ကောင်းမြတ်တဲ့နောက်ဆုံးအတော်တရားလေးပါကုန်ခန်းသည့်အထိနော်ဒီကိလေသာတရားတွေလုံးဝဖြစ်ခွင့်နော်ကိုယ်တန်တန်မှာဖြစ်ပေါ်မလာသည့်အထိလုံးဝအမြင့်ပြတ်ချုပ်ငိမ့်ယုံသိမ့်သည့်အထိဥတည်ပြီးတော့ကြိုးစားလို့လို့ပြောတာဟုတ်လားဒါပါလေသစိတတုတ်တိုင်အနှစ်ချုပ်နော်ဒါဆင်ញင်တဲ့နီးပဲ ဒုစရလေးဟာဆင်ကျင်တယ်ဒီကိုကိုကိုဆင်ကျင်ကြည့်ဟုတ်လားဆင်ကျင်တယ်ဆိုတာစဉ်းစားတာပဲပို့ပြီးတော့နားလည်လွယ်အောင်ပြောရရင်နာစဉ်းစားတာလေးကသဘာဝကြကြလေးစဉ်းစားတာငါဘလို့တွေဖြစ်နေတော့ကိုစိတ်ကိုဘုံတော့ဒီပြင်လူကြောင်ပဲရှောက်စဉ်းစားနေတာလေဒီပြင်ကြောင်တွေပဲရှောက်စဉ်းစားနေတာကောင်းကျင်တယ်ဆိုရင်ကောင်းလားမကောင်းလားဒီစိတ်ကိုအရင်စီစစ်ဖို့မလိုဘူးလားစိတ်ကလေးကိုကောင်းကောင်းထားတတ်ခြင်းတယ်ဆိုရင်ငါစိတ်က နော်ကောင်းတဲ့နေရာမှာနေလားမကောင်းတဲ့နေရာမှာနေလားကောင်းတာတွေဖြစ်နေလားမကောင်းတာတွေဖြစ်နေလားဘုန်းဘုန်းတို့ဘာလို့ဖို့လို့တော့စီစစ်ဖို့လို့တယ်ဒါစင်ကျင်တဲ့နည်းကိုပြောတာနောက်ပွားများတဲ့နည်းတဲ့ဟောလာဦးမယ်နော်အဲ့ဒါကြတော့ဘုန်းဘုန်းတို့ဒီမဟာဝကတန်ယုတ်ပါဠိတော်ထဲမှာကုံဘသုတ်တံဆိုတာရှိတယ်မကတန်ယုတ်ထဲမှာနော်မဟာဝကတန်ယုတ်ပါဠိတော်ကြီးကသူကဗောဓိပက္ခိယတရားတွေအလွန်ကောင်းမြတ်တဲ့တရားတွေကိုအဓိကဦးစားပေးပြီးတော့ဟောတာ အဲ့ဒါတွေကိုမှတ်တမ်းတင်ထားတာပေါ့နော်စူးစီးထားတာပေါ့အဲ့ဒီမှာမဂ်ကင်၈ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောတော့မဂ်ကင်၈ပါးကိုပွားများခြင်းဟာစိတ်ကိုအကောင်းဆုံးဖြစ်အောင်ထားတာဆိုတာလေးကိုဥပမာပေးပြီးတော့ဟောတာအဲ့ဒီဥပမာလေးကိုဘုံဘအလွန်မကိုကြိုက်တယ်ဟုတ်လားတေယထာပိဘိခွေကုံဘောအနာရာတော်တုပ်ပုတ္တိယောဟောတိတာရာတော်ဒုပ်ပုတ္တိယောဟောတိယဟန်တို့တဲ့မြေအိုးတစ်လုံးကိုကရုတ်ခွေပေါ်မှာနော် ကောင်းကောင်းတင်မထားဘူးပြင်ဘက်မှာဒီတိုင်းပဲထားမယ်ဆိုလို့ရှိရင်အဲ့ဒီအိုးဟာလိမ့်လွယ်တယ်တဲ့မငြိမ်ဘူးပေါ့လိမ့်လို့တခုနဲ့တိုက်ပြီးခိုက်မိမယ်ဆိုရင်လည်းနာသွားမယ်အခက်မသိရင်ကွဲသွားမယ်အဲ့ဒီမြေအိုးကိုကရုတ်ခွေပေါ်မှာတက်တက်ရဲ့ချထားမယ်ဆိုလို့ရှိရင်တော့အဲ့ဒီမြေအိုးကမလိမ့်တော့ဘူးလုံးဝငြိမ်သွားငြိမ်သွားပြီဆိုလို့ရှိရင်သူတိုက်ပြီးခိုက်မိကြရလဲမရှိဘူးနာတယ်ရလဲမရှိဘူးကွဲတယ်ရလဲမရှိဘူးအလွန်ကောင်းတဲ့ဥမာပဲဟုတ်လား ကရုတ်ခွဲပေါ်မှာမြေအိုးလေးတင်ထားတယ်အိမ်လေးကိုရလို့ဟုတ်လားဟာအောက်ကကရုတ်ခွေမပါဘဲနဲ့ပြင်ကြီးပေါ်မှာဒီတိုင်းချရတယ်ဆိုရင်တော့ကြည်ရတာကွာစားဒီမြေအိုးကတော့အန်တရရှိနေပြီလို့မသိနိုင်ဘူးလားသိနိုင်တယ်နော်အဲ့ဒါလိုပဲတဲ့ဧဝမေဝံခောဘိခွေစိတ်တံအနာရတံသုပ္ပုတ္တိယဟောတိတာရတံဒုပ္ပုတ္တိယဟောတိစိတ်ကိုသူ့ရဲ့ကရုတ်ခွေလေးပေါ်မှာကောင်းကောင်းမထားဘူးဆိုရင်အဲ့ဒီစိတ်ဟာပြန့်လွင့်လွယ်တယ်ပျက်စီးလွယ်တယ်နော် လိမ့်လွယ်တဲ့သဘောမျိုးပေါ့နော်ဟုတ်လားစိတ်ကိုသူ့ရဲ့ကြုတ်ခွေလေးပေါ်မှာတရားကောင်းကောင်းလေးပေါ်မှာထားလိုက်မယ်ဆိုရင်တော့အဲ့ဒီစိတ်ကနော်လိမ့်ဖို့ပြန့်လွင့်ဖို့ခဲရင်တဲ့စိတ်မပြန့်လွင့်ဘူးစိတ်တွေတောင်တူးမြောက်တွေမတွေးဘူးဆိုရင်ကိလေသာဖြစ်เสียအကြောင်းမရှိဘူးလေအခုဘုံဘုံတို့စိတ်ကိုလောဘဒေါသမောဟဝင်ဝင်နှိပ်စက်တယ်ဆိုတာဒီစိတ်ကဘာလဲအငြိမ်မရနော်အိမ်ဒီမရရှောက်တွေးနေတာအိုးတကယ်လို့အတွေးသာမရှိဘူးဆိုရင်ကြမ်းတဲ့ကိလေသာဖြစ်เสียအကြောင်းကိုမရှိဘူးဟုတ်တယ်မို့လား အင်းအဲ့ဒါကိုမြတ်စွာဘုရားဥမာပေးတာဟုတ်လားအဲ့လိုဆိုရင်စိတ်ရဲ့ကရုတ်ခွေဆိုတာဘာလဲမြေအိုးရဲ့ကရုတ်ခွေကတော့အုံစံဘက်ကလေးတွေအမြက်ကလေးတွေကောက်ရွေးလေးတွေနဲ့ခွေစုရှိပြီးတော့လောက်ကြတာပေါ့နော်ဒါမျိုးကလူတွေကတော့သိချင်မှသိမယ်ဟုတ်လားอืมအဲ့တော့စိတ်ရဲ့ကရုတ်ခွေကတော့ဘာကိုပြောတာလဲဆိုတော့စိတ်ရဲ့ကရုတ်ခွေဆိုတာမဂ်ကင်၈ပါးကိုပြောတာတဲ့ဟုတ်လားမဂ်ကင်၈ပါးမှာဟောစဉ်အတိုင်းကတော့တမာဒိဋ္ဌိတမာသင်္ကပ္ပပညာမဂ်ကင်၂ပါးကိုရှေ့တန်းတင်ဟောထားတယ် မှန်ကန်တဲ့အမြင်မှန်ကန်တဲ့အကြံဟုတ်လားနေစာဒုက္ခအနတ္တလို့မြင်တဲ့အမြင်ကိုဒါတမာဒိဋ္ဌိသစ္စာလေးပါးကိုအမှန်တိုင်းမြင်တဲ့အမြင်ကိုဒါတမာဒိဋ္ဌိဟုတ်လားအဲ့ဒါကိုမှန်မှန်ကန်ကန်သိအောင်တွေးတာကြံတာကိုဘာခေါ်တော့တမာသင်္ကပ္ပပညာမဲ့ခင်နှစ်ပါးပေါ့နော်တမာဝါစာတမာကမ္မတတမာအာဇီဝဆိုတာဘာလို့သီလမဲ့ခင်၃ပါးကောင်းသောစကားကောင်းသော အလုပ်ကောင်းသောအသက်မူဝမ်းကြောင်းမှုဟုတ်လားတမာဝါယမတမာတတိတမာတမာတိဆိုတာဘာတော့ တမာရိမဂ်ခင်သုံးပါကောင်းသောအာထုံမှု ကောင်းသောတည်ကြည်ကောင်းသောတတိအောင်မေမှု ကောင်းသောတည်ငြိမ်မှု ဟုတ်လားဒါကဒေသနာအတိုင်းဟောတော့ပညာသီလတမာတိမဂ်ခင်ကိုဒီတိုင်းလေးပြောတာပေါ့နော်တမာဒိဋ္ဌိကိုခေါင်းဆောင်တင်ပြီးတော့ပြောတာတကယ်တရားအထုတ်ပြီးမဂ်ခင်၈ပါးကိုပွားများရပြီဆိုတော့ဘယ်ရစရတော့ဆိုတော့တတိယစရတယ်ဘယ်ရစရတော့တတိယစရနော်တတိထားလိုက်ရတယ် ဘာရဲ့အကြောင်းကိုဘုံဘုံတို့ကမှန်မှန်ကန်ကန်သိကျင်တာတုံးဆိုဒီခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိကျင်နော်တမာဒိဋ္ဌိဆိုတာဒီခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတာဒါဘုံဘုံတို့မှာကိုရှင်းနေတဲ့ပြဿနာကဘာလဲဆိုတာကိုအရင်မြင်အောင်လုပ်ဖို့လိုတယ်လောဘဒေါသမောဟဘာကြောင့်ဖြစ်တာတုံးလောဘဒေါသမောဟတွေဖြစ်နေတာကွာစားနော်ပြဿနာဖြစ်နေတာဒုက္ခတွေဖြစ်နေတာအဲ့ဒါမဖြစ်မှပြဿနာအေးမှဒုက္ခအေးမှအဲ့လို့ဆိုလောဘဒေါသမောဟကဘာကြောင့်ဖြစ်နေတာတုံးဆိုဒီခန္ဓာအကြောင်းကိုအမှန်ကန်မသိလို့လောဘဒေါသမောဟကဖြစ်နေ ဟုတ်လားအဲ့လို့ဆိုရင်ဒီခန္ဓာအကြောင်းကိုအမှန်ကန်သိအောင်ဘုံဘုံတို့စူးစမ်းရမယ်ပေါ့ဒီခန္ဓာကဘယ်လိုသဘောရှိတာတော့မတည်မြဲတဲ့အနေဆအကောင်းမဟုတ်တဲ့ဒုက္ခကိုယ်စိတ်ကိုယ်တိုင်ကိုယ်လိုတိုင်းမဖြစ်တဲ့ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့အနတ္တဒါဒီခန္ဓာရဲ့သဘာဝအကျဉ်းမြင့်ပေါ့နော်အဲ့ဒါကိုသိရင်ပါခေါ်တော့တမာဒိဋ္ဌိဟုတ်လားအဲ့ဒီတမာဒိဋ္ဌိကသူကဒီမဂ္ဂင်၈ပါးမှာခေါင်းဆောင်ပဲသူဖြစ်ရင်ကျန်တာတွေအကုန်ဖြစ်တယ် ဒါပေမဲ့အဲ့ဒီသူဖြစ်ဖို့အတွက်ဘုံဘုံတို့စပြီးတော့ကနဦးစူးစမ်းပြီဆိုတော့ဘာနဲ့စူးစမ်းမှာဆိုတတိနဲ့စူးစမ်းဒီခန္ဓာကြီးကအနိစ္စကြီးပါမတည်မြဲတဲ့သဘောကြီးပါလို့အမှန်ကန်သိကျင်တယ်ဆိုရင်ဒီခန္ဓာကိုယ်ပဲဘုံဘုံတို့အရင်ဘာလုပ်ရမှာလို့အာယုံစိုက်ဖို့လိုတယ်ဒါကိုဘုံဘုံတို့ဘာလဲလို့သိကျင်တယ်မြင်ကျင်တယ်ဆိုရင်ဒါကိုဘုံဘုံတို့အရင်ကြည့်ရမယ်ပေါ့နော်ကြည့်မှဒီဥစ္စာဘာဆိုတာကိုသိမယ်ပေါ့အဲ့လိုပဲခန္ဓာဟာမတည်မြဲတဲ့သဘောလို့အမှန်ကန်သိတဲ့တမာဒိဋ္ဌိကို ဘုံဘုံတို့မျက်နှိုးတယ်ရကျင်တယ်ဆိုလို့ရှိရင်အစကနဥပါရှိရမလို့တမ္မာတတိရှိရမယ်။ဒါကြောင့်တရားမှတ်တယ်ဆိုတာအဲ့ဒါတတိထားနေတာပဲ။ဘာလေးဖြစ်လာလား။ဘာမှဘုံဘုံတို့ထုထွေစံပြားဆိုတာသူ့ကိုနော်စဉ်းစားနေတာကြံစည်နေတာမဟုတ်ဘူး။သူဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးပဲအတိအမှတ်ပြုနေတာ။ဒါလေးဖြစ်နေတာကိုတတိရှိနေတယ်၊သိနေတယ်ပေါ့။ဟုတ်လား။အဲ့လိုသိနေအောင်လေးရလည်းပဲဘုံဘုံတို့ဝရိယမပါဘဲနဲ့လုံးမဟဲ့ဆိုတာလေးမပါဘဲနဲ့မရဘူး။ အလကားနေရင်လည်း तू ကဖြစ်မနေဘူး तू အားဆိုင်ရတယ်အင်းအဲ့ဒီအားဆိုင်မှုကဘာတော့တမာဝါယမဟုတ်လားတတိဖြစ်ဖို့အတွက်အားဆိုင်တာကတမာဝါယမအဲတတိခဏခဏဖြစ်လာတဲ့အခါမှာစိတ်ကနည်းနည်းငြိမ်လာတယ်ဟောဒီဟာလေးပေါ်မှာဒီအာယုံလေးပေါ်မှာစိတ်ကငြိမ်လာတယ်အဲ့ဒါကိုဘာခေါ်တော့တမာတမာတိတမာတိမခင်သုံးပါအဲ့ဒီငြိမ်လာပြီဆိုတော့မှအတွေးအကြံလေးကမှန်းလာတယ်အတွေ့အကြံလေးမှန်းလာပြီဆိုတော့မှအမြင်လေးကပိုးပြီးတော့မှန်းလာတယ်။တမာဒိဋ္ဌိတမာသင်္ကပ္ပကိုသွားလာ ဟုတ်လားဒါကြောင့်မိုးကုတ်ချတော်ဘုရားကြီးကဒီပညာမဲ့ခင်2ပါးနဲ့တမာတိမဲ့ခင်3ပါးဒီ5ပါးကိုလှုပ်သားမဲ့ခင်5ပါးလို့အဲ့လိုနာမည်တက်တယ်နော်မဲ့ညံဖူညံကိုရဖို့အတွက်ဒီ5ပါးနဲ့အလုတ် လုပ်ရတယ်ဟုတ်လားဒီ5ပါးနဲ့အလုတ်လုပ်ရတယ်တီလာကမလုတ်ခင်ရှေ့ဖို့ရဆက်ပေါ့တီလာကဖြူစင်အောင်တက်နိုင်သမျှကြိုးစားရတယ်ဒါပေမဲ့လို့မဲ့ညံဖူညံမရမချင်းတီလာကလွန်ကျူးခွင့်ကြုံရင်သူကလွန်ကျူးနေအောင်မှာပဲဒါပေမဲ့အဲ့ဒါကိုဘုံဘုံတော့တက်နိုင်သမျှထိမ့်သိမ်းရင်းနဲ့ပဲ ဒီလှုပ်သားမဲ့ခင်၅ပါးနဲ့အလုတ်လှုပ်သွားညံထက်လို့နောက်ဆုံးတစ္ဆာလေးပါးကိုထိုးထွင်းသိပြီဟေ့ဆိုတာနဲ့သောတာပတိမဲ့ညံဖြစ်ပြီဟေ့ဆိုတာနဲ့ငါးပါးတီလာလုံးဝအသက်တည်ဟူသောအကြောင်းကြောင့်တောင်မလွန်ကျူးတော့ဘူးပေါ့အဲ့ဒီလိုလေးဒါအကြံမြင်ပြောပြတာဟုတ်လားအဲ့တော့ဒီမဲ့ခင်၈ပါးမြတ်စွာဘုရားဒီဒေသနာမှာဘလို့ဟောတော့စိတ်ရဲ့ကရုတ်ခွေတဲ့။ဂိုင်ဘလောက်ကောင်းတဲ့ဥမာတော့နော်ကရုတ်ခွေပေါ်မှာတင်မထားတဲ့အိုးနဲ့ကရုတ်ခွေပေါ်မှာတင်ထားတဲ့အိုးဘလောက်ကွာခြားသလဲ။ နော်အဲ့ဒါလိုပဲမက်ကင်ရှစ်ပါးနဲ့နေတဲ့စိတ်နဲ့မက်ကင်ရှစ်ပါးမရှိဘဲနဲ့နေတဲ့စိတ်ဘလောက်ကွာခြားလဲဆိုတာဘုံဘုံတို့မြင်အောင်ကြည့်ရမယ်။ရုပ်ခွေပေါ်မှာမရှိတဲ့အိုးဟာအချိန်တိုင်းအန်ရယ်နဲ့နော်ဆက်ဆက်နေတယ်။အဲ့လိုပဲမက်ကင်ရှစ်ပါးမရှိတဲ့တတိမရှိတဲ့စိတ်ဟုတ်လားတတိမရှိတဲ့စိတ်ဟာအချိန်တိုင်းအန်ရယ်နဲ့ဆက်ဆက်နေတယ်။ဘာအန်ရယ်လဲ။မှားနိုင်တဲ့အန်ရယ်ပေါ့နော်။အမြင်မှားတွေဖြစ်မယ်။အမြင်မှားတွေကိုခြေခံပြီးတော့စွဲမဲ့မှုတွေမကျေနပ်မှုတွေပွားမှာပဲ။ဟုတ်လား။ ။ဒါကြောင့်မလို့စိတ်ကိုကောင်းအောင်ထားရမယ်။ဘလို့ထားရမှာတော့ဒါလေးနှစ်ပုဒ်ကိုပြောပြတယ်နော်။အချင်းကထင်တာလက်တောင်ပို့ပြီးတော့များများကုန်သွားပြီဟုတ်လား။ဘယ်နည်းနဲ့စိတ်ကိုကောင်းအောင်ထားရမှာတော့ဆင်ញင်တဲ့နည်းပွားများတဲ့နည်းဒါပဲနော်အနှစ်ချုပ်လေးပြောပြတာဟုတ်လား။အဲ့လို့ဆိုရင်ဘုံဘုံတို့တတိယပိုင်းလေးဏိကုံပိုင်းကလေးပါပြောခြင်းတော့ဒီအတ္တတမပင်တိတိနော်ကိုယ်စိတ်ကိုကောင်းအောင်ထားဖို့ကိုယ့်ကိုယ်ကိုကောင်းအောင်ထားဖို့ဆိုတာ မင်္ဂလာတရားတွေထဲမှာအရေးအပါဆုံးမင်္ဂလာတရားတနည်းအားဖြင့်ဒီဟာအလွန်မှအခရာကြတဲ့အဓိကကြတဲ့အရေးကြီးတဲ့လှုပ်เสียအလုပ်တစ်ခုပေါ့နော်သူအလွန်အရေးကြီးတယ်ဘာဖြစ်လို့တော့သူ့ကိုဘုံဘုံတို့ဖြစ်အောင်မလုံးနိုင်ဘူးဆိုရင်ဘုံဘုံတို့ဟာဒုက္ခအကြီးကြီးရောက်နိုင်တယ်ဟုတ်လားဘလောက်ထိဒုက္ခရောက်နိုင်တယ်လဲနေစဉ်အခါမှာလည်းပဲပူပူလောင်လောင်စင်းစင်းရဲနဲ့ နေသွားရမယ်။သိရင်လည်းပဲဆင်းရဲနဲ့သိရလိမ့်မယ်။ပြီးရင်လည်းပဲဆင်းရဲတဲ့ဘဝတွေကိုရောက်သွားတတ်တယ်။ဘုံဘုံတို့ဟောအနာတပိန်တတိကြီးကိုဟောထားတဲ့အရခိတသုတ်တံဆိုတာရှိတယ်။အဲ့ဒီမှာတော့မြတ်စွာဘုရားဘလောက်ထိဟောထားလဲဆိုလို့ရှိရင်အသေးဆိုးနဲ့သိနိုင်တယ်လို့တောင်ဟောထားတယ်။အဲ့လိုကြားလဲရတော့လန့်မြန်လန့်သွားမလားမသိဘူးเนาะလူတွေကအသေးဆိုးဆိုတာရုပ်တရက်အစိမ့်သေးသေးတာတို့တိုက်မိခိုက်မိလို့သေးတာတို့ဟုတ်လားမွေကြိုက်လို့သေးတာတို့ အဲ့လိုသိုးသိုးဝါးသေးတာတွေကိုအသေးစိုးလို့ပြောနေတာဟုတ်လားအမှန်အသေးစိုးဆိုတာအဲ့ဒါကိုရည်ရွယ်တာမဟုတ်ဘူးနော်မကောင်းတဲ့စိတ်တွေနဲ့စင်စင်ရဲရဲအကုသိုလ်တွေနဲ့သေသွားတာကိုအသေးစိုးလို့ပြောတာဟုတ်လားကောင်းတဲ့စိတ်တွေနဲ့ကြီးကြီးလင်းလင်းချမ်းချမ်းသာသာသေမယ်ဆိုရင်တော့သူကသူတဲကုတ်လေးတွေပဲသေသွားသွားပြုစုမလူမရှိပဲပဲသေသွားသွားတယောက်တည်းပဲသေသွားသွားသေရတော့တယောက်တည်းသေကြရမှာပါဘေးကဟာတွေကထင်နေတာရှိတာဝိုင်းနေတယ်ဆိုတာဟုတ်လားအဲ့တော့မြတ်စွာဘုရားဒီအရခိတတုတ်တံမှာ ကိုယ်စိတ်ကိုကောင်းကောင်းမထားဘူးကောင်းကောင်းမစောင့်ရှောက်ဘူးဆိုလို့ရှိရင်ဒီလူဟာအသေးကောင်းနဲ့မသေးနိုင်ဘူးတဲ့အဖြောင့်ပြောရရင်ဘယ်လိုပြောရလဲအသေးဆိုးနဲ့သေးရလိမ့်မယ်လို့ပြောတာပဲဟုတ်လားအဲ့ဒါဟောပုံလေးကိုဘုန်းဘုရားသဘောကျလို့အဲ့ဒါကျောင်းတော်ရောက်လာတဲ့အနာတပင်တတိကိုမြတ်စွာဘုရားဟောတာစိတ်တေဂဟပတိအရခိတေကာယကမ္မံပိအရခိတံဟောတိဝစီကမ္မံပိအရခိတံဟောတိမနောကမ္မံပိအရခိတံဟောတိတခါကြီးတဲ့စိတ်ကိုယ်သာကောင်းကောင်းစောင့်ရှောက်မထားဘူးဆိုရင်တဲ့ သူ့ရဲ့အတွေးကိုလည်းကောင်းကောင်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးသူ့ရဲ့အပြောကိုလည်းကောင်းကောင်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးကိုသူ့ရဲ့အလုပ်ကိုလည်းကောင်းကောင်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးတဲ့ဒီမှာတော့ကာယကံကိုအရင်စဟောတယ်စိတ်ကိုကောင်းကောင်းစောင့်ရှောက်မထားဘူးဆိုရင်စိတ်ကိုကောင်းကောင်းစောင့်ရှောက်ထားတယ်ဆိုတော့အတ္တသမပတိတိကိုပြောနေတာနော်ဟုတ်လားစိတ်ကိုကောင်းကောင်းစောင့်ရှောက်မထားဘူးဆိုရင်သူ့ရဲ့ကာယကံဝစီကံမနောကံကံသုံးပါးလုံးကိုစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးတဲ့ကံသုံးပါးစောင့်ရှောက်မထားဘူးဆိုလို့ရှိရင်လည်းဘာဖြစ်မလဲတော့တတ္တအရခိတကာယကမ္မတတ္တ အရခိတဝစီကမန္တတအရခိတမနောကမန္တတနော် ကာယကမံပိအဝတုတံဟောတိဝစီကမံပိအဝတုတံဟောတိမနောကမံပိအဝတုတံဟောတိဒီကံသုံးပါးစောင့်ရှောက်မထားဘူးဆိုရင်ကံသုံးပါးဟာလောဘဒေါသမောဟနော်ဆူဆွတ်မှုအရေတို့ဖြင့်ဆူဆွတ်လာလိမ့်မယ်တဲ့ဟုတ်လားနော်ຢာကဒေါသတို့ဖြင့်ဒီကံတရားတွေဟာဆူဆွတ်လာလိမ့်မယ်တဲ့အဲ့လိုဆူဆွတ်လာပြီဆိုရင်ဘာဖြစ်မရုံးတဲ့နော်ကာယကမံပိပုတိကံဟောတိဝစီကမံပိပုတိကံဟောတိမနောကမံပိပုတိကံဟောတိ ဆွတ်ဆွတ်ပံများလာတဲ့အခါမှာပုတ်လိုက်မယ်ဆွေးလိုက်မယ်တဲ့ဟုတ်တယ်အဆူတဲ့အဆေးတဲ့နဲ့အမြဲနေရင်ကြိုင်ဘာဖြစ်သွားမလဲအဲ့ဒါဟာပုတ်သွားမှာနော်ဟုတ်လားအဲ့လိုပုတ်သွားပြီဆိုရင်တတ္တပုတိကာယကမ္မတတ္တပုတိဝစီကမ္မတတ္တပုတိမနောကမ္မတတ္တနဗတ္တကမ္မရဏဟောတိနဗတ္တိကာကာလကိရိယာပုတ်နေတဲ့ကာယကဝစီကမနောကအနေနဲ့နေနေတဲ့လူတယောက်ရဲ့သေခြင်းဟာကောင်းသောသေခြင်းမဟုတ်ဘူးတဲ့အဲ့ဒီလူရဲ့ကွယ်လွန်ခြင်းဟာကောင်းသောကွယ်လွန်ခြင်းမဟုတ်ဘူးတဲ့ ဆိုးသောတည်ခြင်းဆိုးသောကွယ်လွန်ခြင်းပေါ့အဲ့တော့ဒီဒေသနာလေးကိုတေချာလေးစဉ်းစားကြည့်နော်စိတ်ကိုကောင်းကောင်းမထားဘူးဆိုရင်ကံသုံးပါးကိုကောင်းကောင်းထားတယ်လို့မဆိုနိုင်ဘူးကံသုံးပါးကောင်းကောင်းမထားရင်အဲ့ဒီကံသုံးပါးဟာဆွဆွမယ်ဆွဆွပါများရင်ပုတ်ဆွေးမယ်ပုတ်ဆွေးနေတဲ့ကံတရားတွေနဲ့ဘဝမှာနေနေတဲ့လူဟာဘယ်နည်းနဲ့မှအသေးမကောင်းနိုင်ဘူးကွယ်လွန်ခြင်းဟာအကောင်းမဖြစ်နိုင်ဘူးတဲ့ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားပိုးရှင်းအောင်ဥမာလေးနဲ့ပြောတာဥမာဘာပေးတုံးဆိုတော့ ဒီအိမ်တလုံးကိုကောင်းကောင်းမိုးမထားဘူးဆိုလို့ရှိရင်ဟုတ်လားအဲ့ဒီအိမ်ရဲ့အထွတ်ခေါင်ကိုလည်းပဲစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးအချင်းရင်တွေတွေအကာတွေအခင်းတွေတိုင်တွေဘယ်ဟာကိုမှကောင်းကောင်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးဘာမှမဆိုသူကဒီအိမ်ကိုကောင်းကောင်းမှမိုးမထားတာအိုးမိုးမထားဘူးဆိုမိုးရွာပြီဆိုတာနဲ့မိုးယိုပြီလေမိုးယိုရင်ဒီတက်သားတွေကအကုန်လုံးရွှဲဆိုးဆိုးပါများတဲ့ခါကျဘာဖြစ်လို့ဆွေးဆွေးပြီးတော့အိမ်ကြီးကဘာဖြစ်သွားမလို့ပြိုလဲသွားမယ်ပေါ့ မြတ်စွာဘုရားပေးတဲ့ဥမာဘလောက်ကောင်းတော့ဟုတ်လားဒါကြောင့်ကိုယ်စိတ်ကိုကောင်းကောင်းမစောင့်ရှောက်ဘူးကိုယ်စိတ်ကိုကောင်းကောင်းမထားဘူးကိုယ်ကိုယ်ကိုကောင်းကောင်းမထားဘူးအတ္တသမပဏိတိစဆက်ပြက်လို့ရှိရင်နော်ခက်ချမ်းချမ်းစကလုံးနဲ့ပြောရင်ဘယ်လိုပြောမလို့အသေးစိုးနဲ့တရားနိုင်တယ်လို့ပြောခြင်းတယ်ဒါမြတ်စွာဘုရားဟောထားတဲ့အတိုင်းပဲနော်နဗတ္တကံမရဏဟောတိဟုတ်လားကိုကိုကိုမထိန်သိမ့်တဲ့လူစိတ်ကိုမထိန်သိမ့်တဲ့လူနော်ပေါက်လို့ပဲစားဖြစ်တယ်လို့နေသွားမယ်ဆိုလို့ရှိရင်ဘယ်နည်းနဲ့မှကောင်းတော့သိခြင်းမဖြစ်နိုင်ဘူးဟုတ်လား ဥမာအိမ်ကိုကောင်းကောင်းမိုးမထားဘူးဆိုလို့ရှိရင်ဒီအိမ်ဟာခဏလေးပဲနော်ဆွေးပြီးတော့ပျက်စီးသွားမယ်ဒါပြောတာဟုတ်လားအဲ့တော့ဒါကသေတဲ့ချိန်မှာမှကောင်းကောင်းမွန်မွန်မသေးရဘူးဆိုလို့ရှိရင်ကောင်းတဲ့စိတ်နဲ့ချမ်းချမ်းသာသာနော်မသေးနိုင်ဘူးဆိုရင်ကောင်းတဲ့ဘဝကိုရောက်နိုင်မလားမရောက်နိုင်ဘူးနော်တေချာစဉ်းစားကြည့်ဟုတ်လားဘဝတန်တရားမှာလည်းပဲဒုက္ခတွေအများကြီးရောက်နိုင်တယ်အဲ့တော့ဒီနေရာမှာနော်နေကုံကလေးဟောအတ္တသမပဏိတိစာဆက်ပြက်ခက်လို့ ကိုကိုကိုကိုစိတ်ကိုကောင်းကောင်းမထိန်သိမ်းခဲ့လို့နော်တန်တရားလျှောက်လုံးဒုက္ခရောက်ပြီးတော့နော်ဆင်းရဲရတဲ့အကြောင်းအရာတစ်ခုပေါ့တန်ဝေကရစရာကောင်းလို့ဒါလေးကိုဘုံဘုံကပြောမလို့ရွေးချယ်လာအဲ့ဒါကဘာလဲဆိုတော့မြတ်စွာဘုရားလက်ထက်ကအလွန်ထူးဆန်းတဲ့အကြောင်းအရာတစ်ခုပေါ့နော်ထူးဆန်းတယ်ဆိုတာအရင်ကြီးတော့မဟုတ်ပါဘူးဒါပေမဲ့လို့တန်ဝေကရစရာကောင်းအံ့ဩစရာကောင်းထူးဆန်းတဲ့ကိစ္စတစ်ခုပေါ့နော်အဲ့ဒါဘာလို့ဆိုတော့နော်လောတကတိတ်တာဆိုတဲ့ယဟန္တာမထေရတပါး မြတ်စွာဘုရားရဲ့သာသနာမှာယဟန္တာဖြစ်ယဟန္တာလည်းဖြစ်သွားတယ်ပဋိနိဗ္ဗာန်လည်းဆန်းသွားပြီဒုက္ခတော့ငြိမ့်သွားပြီဒါပေမဲ့သူ့ဘဝဇက်ကြောင်းကတံဝေကရစရာကောင်းတော့နော်ထိတ်လန့်စရာကောင်းနော်သူမွေးပြီဆိုတဲ့ကိုကစပြီးတော့ဒုက္ခတွေကိုတည်လာတဲ့လူပေါ့သူ့အတွက်တင်မကဘူးသူ့ရဲ့ဒီအတ္တသမပဏိတိစပြက်ခဲ့ပုံကပြင်းထန်တဲ့အတွက်ကြောင့်နော်သူ့ရဲ့အကုသိုလ်ကသူ့ကိုယ်တင်နှိပ်စက်တာမဟုတ်သူနဲ့နီးစပ်တာတွေကိုပါနှိပ်စက်တာအဲ့ဒါကိုလည်းပဲ တွေးမိစေခြင်းနဲ့ပေါ့နော်အဲ့တော့ तू ကတငါရွာကြီးတရားမှာသွားပြီးတော့လူဖြစ်တယ်အဲ့တော့ तू ပရိသေတွေနေတဲ့ကိုကစားအဲ့ဒီရွာအဆင်မပြေဘူးနော်စားတဲ့ရေးပြထားတာတော့မီးခုနှစ်ခါလောင်တယ်ဘယင်ကခုနှစ်ကြိမ်ဒဏ်ချတယ်အဲ့ဒီရွာဟုတ်လားအဲ့ဒါနဲ့တို့ရွာကကဒီလိုမျိုးဖြစ်ဘူးငါဖမ်းတာလည်းငါမရဘူးတဲ့အဲ့ဒါနဲ့လူယုံမာတယောက်တော့ရှိတယ်လူယုံမာမဲခွဲမယ်ဆိုသူတို့ရဲ့ဒလိထုံးစံရပေါ့လေရွာကိုနှစ်ပိုင်းခွဲလိုက်တယ်အဲ့ဒါ तू ပါတဲ့အပိုင်းကတစ်ခွက်ရောက်တယ် ။ तू မပါတဲ့အပိုင်းကပုံမှန်တိုင်းအဆင်ပြေသွား။အဲ့တော့အဆင်မပြေတဲ့အဲ့ဒီပိုင်းကလည်းထက်ခွဲတယ် तू ကအင်ဂျီ1800 900ဒီခွဲအဲ့ဒီ900နဲ့အခု250ဒီခွဲ तू ပါတဲ့ပိုင်းကဒုက္ခရောက်။အဲ့ဒါခွဲရင်ခွဲရင်နဲ့တော့ तू သူတို့တိမ်မဲကြံနေတယ်။အဲ့ဒါနဲ့ तू အမေမွေးတော်မမွေးသေးဘူး။နော်ကိုဝင်စေကြီး။အဲ့ဒါ तू အိမ်အမျိုးတွေကဒီကလေးကိုဝင်ရတဲ့အခါဒီလိုဖြစ်တယ်။နင်မအိမ်မနေနဲ့ဆိုတော့နှင်ထုတ်တယ်။အမေအေးရထွက်သွားတယ်။သူယဉ်ကျေးမှုနဲ့သူနော်ဒီဥစ္စာကမဖြစ်နိုင်ဘူးလို့မပြောနဲ့ဟုတ်လား အဲ့ဒါဒီဆင်းသင်းရဲ့ဒီကလေးလေးကိုမွေးရတယ်မအေးရအဲ့ဒီကလေးမွေးပြီးတဲ့အခါသူလည်းပဲစုပ်ပြတ်တတ်နေဆင်းရဲနေတာပဲသိတယ်ဒီကလေးကြောင့်သူဆင်းရဲနေတာလို့သိတယ်အဲ့ဒါနဲ့ကလေးသားဆိုတော့ तू ကမပြစ်နိုင်ဘူးလေဟုတ်လားဒါမှမဟုတ် तू ကနောက်ဆုံးတော့လေဒဏ်မခံနိုင်တဲ့အခါကျတော့မတ်တက်ပြေးလေးအရွယ်မှာအဲ့ဒါခွက်ကလေးတစ်လုံးပေးပြီးတော့ဟိုအင်းကတနာတဲ့တဲ့သွားတောင်းချင်ဆိုတောင်းခိုင်းသူလည်းသွားပြီဆိုတော့မအေးရအဲ့ဒါမျက်စအစဖြောက်ပြီးတော့ထွက်သွားတာအဲ့ဒီအချိန်ကစပြီးတော့ဒီကလေးကသူ့ဝမ်းသူကြောင်းရတယ်နေစရာအိမ်မရှိဘူး ဝိဇ္ဇာအဝယ်စဒီတစ်ထဲပဲရှိတယ်ဟုတ်လားအဆပင်မိုးရလဲဘုတ်တိုက်အသူများအိမ်ဟာနော်ထမင်းလုံးပေါက်ဟင်းလုံးပေါက်နော်မိဖို့ရောင်ကဆေးပစ်လိုက်လို့ဟုတ်လားအဲ့ဒီလောဟာမျိုးလေးတွေကိုပဲကောက်ပြီးတော့စားရင်းနဲ့တကယ်ကိုပဲကြံကြံထန်ထန်ဆူဆူဝါဝါဘဝမှာကျင်လဲရတယ်။ဟောစာထဲမှာရေးပြထားတာလေးကတန်ဝေရတန်ဝေကရเสียကောင်းတယ်။ဒီလောက်ဆင်းရဲပေမဲ့လို့တဲ့သူ့ရဲ့အတွင်းတန်တန်မှာအရတ္တမညာအရတ္တဖို့ညာကိုရစေတတ်တဲ့အကြောင်းတတ္တိဟာ အိုးထဲမှာထွန်းထားတဲ့မီးလို ရှိနေတယ်တဲ့ပြမကကြည့်ရင်တော့စုပ်ပြတ်တတ်နေတာပဲဟုတ်လားဒါပေမဲ့အတွင်းထဲမှာဒုက္ခငြိမ်းမှာ तू ကဒီဘဝဒါမဲ့ तू ကကိုပြုတ်ခဲ့တဲ့ကံတရားတွေကိုမထိန်သိမ်းခဲ့တာတွေကောင်းခဲ့တာလည်းရှိတယ်ဆိုးခဲ့တာလည်းရှိတယ်ဒါမကောင်းတဲ့ရှုတော့ကနေဘုံဘုံကြည့်ပြီးတော့ပြောနေတာဟုတ်လားမကောင်းခဲ့တာဘလောက်ဒီအစွမ်းတတိကြီးကြီးမားမားသူ့ကိုနော်ဖြစ်စေပြီးတော့ဒုက္ခပေးနေတယ်လေသူ့တွေမကဘဲနဲ့သူနဲ့နီးစပ်ရတွေပါဒုက္ခပေးနေတယ်လေဆိုတော့ပြောတာ အဲ့ဒါနဲ့တော်တော်လေးအရွယ်ရောက်လာတယ်ခုနှစ်နှစ်ရှင်းတဲ့သားလေးလောက်ပေါ့နော်တကယ်ကိုမှကြောက်စရာလေးပေါ့နော်မိဘမရှိဘူးလေညီကောင်မောင်တော့မရှိဘူးလေဒီလိုလေးပဲဖြစ်တယ်လို့နေရတယ်အမြင်ကြည့်လိုက်ပေါ့စိတ်ကူးထဲမှာဟုတ်လားအဲ့ဒါရှင်သာရိပုတ္တရာတွေ့တော့အလွန်တနာရတယ်အရှင်မြတ်ကြီးကအဲ့တော့သူ့ကိုတနာတော့မင်းကိုရင်လေးဝတ်ပါလားတပည့်တော်ဘဇွားဝတ်ပေးမှာတော့ဒီလောက်ဆင်းရဲနေတာငါဝတ်ပေးမယ်ဆိုတော့လိုက်သွားအကြောင်း ခွေးတော့ကိုယ်တိုင်ရေချိုးပေးကြီးတွန်းပေးအကုန်လုံးတသက်ရဖြစ်အောင်လုပ်ပြီးတော့ကိုရင်လေးဝတ်ပေးတယ်အဲ့ဒီကျမှသူတော့စောတော်နဲ့ဆိုင်တော့ချမ်းသာအဲ့ဒါအရွယ်ရောက်တဲ့အခါကျတော့အသက်20ပြည့်တော့ယဟန်ခံကိုရင်ယဟန်ဖြစ်တယ်ဟုတ်လားအံ့ဩစရာကောင်းတာအဲ့ဒီဘဝမှာသူကတခါမှဝါအောင်တနတ်မှမစားရဘူးတဲ့နော်တခါမှဝါအောင်မစားရဘူးအော်အတ္တရိတအလှကြီးတွေလှူကြတာရှိတယ်ဟုတ်လားဝိတာခါတော့အနာတပိန်တို့အိမ်သွားကြိုက်တဲ့လောက် နော်ဒီတစပိတ်ကို၃၄ပါးစားလို့ရဘာလို့ तू ဝအောင်မစားရတာတော့အံ့ဩစရာအဲ့ဒါ तू ကစီရင်စီရင်အတန်းလေးလိုက်တိုင်းဆုံးခံပြီးဆိုရပါစို့ဟုတ်လားအဲသူ့စပိတ်ကလေးလောင်းမဲ့လူကကြည်လိုက်တယ်ဟာဆုံးနေဟင်းနေပြည်နေတယ်လို့ထင်နေတယ်တဲ့အဲ့ဒါနဲ့တစ်ခွက်ပဲထည့်တယ်ဒါပဲတကယ်တမ်းသူထဲမှာဆုံးရှိတာမဟုတ်ဘူးဓာတုရဲ့ကံကဟိုလူကိုလှည့်စားနေတာပေါ့နော်ဒါမို့စမ်းကြဲတာကိုဘုံဘုံကအံ့ဩတယ်ထူးဆန်းတယ်ဆိုတော့အဲ့ဒါကိုပြောတာပါဟုတ်လား တခါတလေဆိုလို့ရှိရင်ဒီမှာလောင်းစရာခွက်ထဲမှာရှိတယ်ဒါပေမဲ့သူ့ကိုလောင်းမကြည့်လို့ရှိရင်ခွက်ထဲမှာမရှိတော့သလိုမျိုးဖြစ်နေတယ်ဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်အကြောင်းတစ်မျိုးမျိုးနဲ့သူကတော့ဝါအောင်မစားရတာတော့အသေးချာပဲအဲ့ဒါနောက်ဆုံးသူယန္တာဖြစ်တယ်ယန္တာဖြစ်တော့လည်းပဲဝါအောင်စားရတာဆိုမစားဘူးယန္တာဖြစ်သွားစေတဲ့ဒီညံကြီးရတောင်မှသူ့ရဲ့တစ်ချိန်တုန်းကမှားယွင်းခဲ့တဲ့အမှားတစ်ခုကိုမချေဖြတ်နိုင်ဘူးနော်အဲ့ဒီအရှင်ကို မတွန်းလှန်နိုင်ဘူးဒါကိုမြင်စေချင်တာပေါ့ဟုတ်လားအဲ့တော့နောက်ဆုံးကျတော့သူပြိဋိဘံစံတော့မယ်ရှင်သာရိပုတ္တရာတိတယ်သူအသက်လည်းမရှိပါဘူးရှင်သာရိပုတ္တရာအရင်ပြိဋိဘံဆန်တယ်ရှင်သာရိပုတ္တရာ9နှစ်သားလောက်တည်းသာသူ့အကြောင်းကိုခေါ်လာတာသူ့အရင်ပြိဋိဘံဆန်တယ်ဆိုတော့သူအသက်မရှိလို့ပေါ့ဟုတ်လားအဲ့ဒါနဲ့သူကစဉ်းစားတယ်တဲ့အရှင်မြတ်ကြီးကအင်းဒီလောကဒိတ်တာကိုနော်ပြိဋိဘံဆန်ကနေတော့ငါထမင်းလေးထွန်းလေးတက်တတ်တော့ ဝအောင်စားစေခြင်းတယ်ပေါ့အဲ့ဒါနဲ့ပြိဋိနိဗ္ဗာန်လဲစံတော့မှာဒီနေ့အဲ့ဆုံးခံခေါ်သွားတယ်သူပါလာတာလက်ဥတော်မချီဘူးတဲ့ကဲမြို့တွေကလူတွေကဟုတ်လားအဲ့ဒါနဲ့မဖြစ်ပါဘူးကဲမင်းအဲ့လိုဆိုရင်မြို့ပြင်ဘက်ကဇရက်ကနေထိုင်ဆောင်နေငါပို့လိုက်မယ်ပေါ့အဲ့ဒီကနေထိုင်ဆောင်အဲ့ဒါရှင်သာရိပုတ္တသူ့ရီဝင်ပြီးတော့စွန့်ခံတော့မှရတယ်အဲ့ရတဲ့အခါကျသူ့ရဲ့ဒီတကားအိမ်ကနေပြီးတော့စွန့်နေဟင်းနေအကောင်းစားပေါ့နော် ရှင်သာရိပုတ္တရာတပိတ်နဲ့သူဖုံးပေးပြီးတော့အဲ့ဒါတွေကိုထည့်ပြီးတော့ဇရက်ပေါ်မှာကိုတော်တပါးတည်င်းသုံးနေတာရှိတယ်။အဲ့ဒါမင်းတို့သွားပြီးတော့ကတ်ချီလို့အတိအကျပြောလိုက်တယ်။အဲသွားအဲ့လူနှစ်ယောက်ကလည်းသွားအဲ့တပိတ်ကြီးနဲ့သွားကြတယ်ဆွန့်သွားကတ်မယ်။ဇရက်ပေါ်ကျတော့ရှာတယ်မြင်ဘူးတဲ့တွေ့ဘူးတဲ့။ဟိုမှာတော့ငုတ်တုတ်ထိုင်းနေတယ်မြင်ဘူးနော်။အဲအံ့ဩစရာအဲ့ဒါကိုထူးဆန်းတယ်လို့ဘုံဘုံကပြောတာ။ဟုတ်လား။ အဲ့ဒါနဲ့ကရင်အရှင်မျက်မှမရှိတဲ့ခါကျတော့ဒီလောက်ကောင်းတဲ့ဟင်းတွေထမင်းတွေတို့စားရဆိုဆိုသူတို့နှစ်ယောက်စားပြီးတော့စပိတ်ရှေ့ပြီးတော့အရှင်မျက်စီယူလာမင်းတို့တွေ့ခဲ့လားဆိုတော့မတွေ့ခဲ့ဘူးဟာအဲ့ဒါနဲ့အရှင်မြတ်ကကြောင်းပြန်သွားတဲ့ခါကျတော့ဒေါသကတိတ်တာလည်းကြောင်းရောက်နေပြီငါရှင်ဆွန်ဖုံးပေးရလားဆိုမပေးရဘူးဗျာအလွန်တန်ဝေကဖြစ်တယ်တဲ့ရှင်သာတိပုတ္တရာအဲ့ဒါနဲ့နေကိုကြည့်လိုက်တဲ့ခါကျတော့အချင်းရမရှိတော့ဘူးမွန်းလွဲသွားတယ်ပရိနိဗ္ဗာန်ဆံဃာနေလေဆွန်အဝကျွေးမယ်ဆိုတာမှလုံးလုံးငတ်ရတဲ့အဖြစ်ရောက်သွားတယ်ကဲစဉ်းစားကြည့်နော် ငတ်ဖို့ကံပါလာပြီဆိုရင်တော့ငတ်ပဲဟုတ်လားဒါကြောင့်မို့လို့နော်လူမုံမှာမကြောက်နဲ့ကံမုံမှာကြောက်ဆိုတယ်အဲ့ဒါကိုပြောတာအဲ့ဒီကံကလည်းသူများလုတ်ခဲ့တာမဟုတ်ဘူးကိုလုတ်ခဲ့တာပဲလေဟုတ်လားဒါကြောင့်မို့မှားမှာကိုကြောက်ဘူးနော်မဟာဗောဓိမြိုင်ဆရာကြီးရဲ့စကားယူပြောရင်တော့မှားမှာကိုလည်းမှားမှမသိမှာကိုကြောက်ဟောသူကတော့အဲ့လိုလေးအဆက်ဆက်ပြောတယ်နော်อืมထားပါတော့အဲ့ဒါနဲ့အရှင်မြတ်ကြီးကဘာလုပ်တုံဆိုတော့စတုမတု သွားပြီးတော့လှုပ်ခတ်တယ်ကောသလမင်းကြီးစီကောသလမင်းကြီးကလည်းနေလွဲမှရောက်လာဆိုတော့သတ္တုမလူတွေထည့်ပြီးတော့လှုပ်လိုက်တယ်အဲ့ဒါနဲ့ကြောက်မြန်မြန်ပြန်လာပြီးတော့သူ့ကိုသတ္တုမလူကျွေးတယ်မစားရဲဘူးသူ့ရှိမှာအဲ့ဒါနဲ့စာတပိတ်ကိုကင်ထားတယ်ဖုံးပေးပါမဖုံးပေးရဘူးဆိုတော့ငါလှုပ်လိုက်လို့ရှိရင်အခက်မသိလို့ဒီသတ္တုမလူတွေမြန်ပျောက်သွားမှာဆိုဘယ်နဲ့လှုပ်မလို့မလှုပ်ဘူးအဲ့ဒီမှာရှင်သာရိပုတ္တရာရဲ့လက်ထဲကကင်ထားတဲ့တပိတ်ထဲကနေပြီးတော့သူယူပြီးတော့ဖုံးပေးတယ် အဲ့ဒီတနက်ပဲသူဝအောင်စားရတယ်တဲ့အဲ့ဒီနေ့မှာပဲပြိဋိဘံဆန်ဘယ်နဲ့ကြောင့်ဒီလောက်ဆိုးွားတဲ့နော်အခြေအနေတွေကိုသူတွေ့ကြုံရတယ်လေရင်ဆိုင်ရတယ်လေနော်အဲ့ဒါသူပြုတ်ခဲ့တဲ့ကံတရားလေးကလူတိုင်းကြားဘူးပါလေနော်ကတ္တပမြတ်စွာဘုရားလက်ထက်ကသူကရန်တပါနော်တကာတယောက်ကလည်းအလွန်ကြီးညိုတယ်သူ့ရွာမှာကိုးကွယ်ထားတယ်အဲ့ဒီရွာရဲ့မျက်နှာဖုံးပေါ့တထေးဆိုကြပါစို့အဲ့ဒါသူ့သူသူကြောင်းတိုင်ဘုံကြီးအစင်ပြေးနေတယ်အဲ့တော့ဒီနေ့တော့အဲ့ဒီရွာကိုရဟန္တာတပါကြွလာတယ် ယဟန္တာဆိုတော့အိန္ဒိယအလွန်ရမယ်ပေါ့အဲ့တော့အဲ့ဒီတကြွရလဲအလွန်ကြီးညိုတယ်ကြီးညိုတာနဲ့အိမ်ပင့်ပြီးတော့ဆွန်ကပ်ဟုတ်လားဆွန်ဖုံးပေးပြီဆိုရှင်ဘုရားတပည့်ကိုကိုယ်ဝယ်ထားတဲ့ဘုန်းကြီးတစ်ပါးရှိပါတယ်ဘုရားကြောင်းရှိပါတယ်ဘုရားအဲ့ဒီကြောင်းကြွပြီးတော့အဲ့ဒီကြောင်းမှာသတင်းသုံးပါအောင်ဘုရားပင့်သွားရောဟိုရောက်တဲ့အခါကျတော့တွေ့ကြတွေ့တဲ့အခါကျတော့နော်ကြောင်းနေပါလေဟိုနေရာထိုင်ခင်းပေးတာပေါ့ပြီးတော့အဲ့ဒီရဟန္တာရှင်မြတ်ကလည်းနေရာပေးတယ်မှာနေတာ အဲ့ဒါနဲ့သူ့စိတ်ကဘာမှမဖြစ်သေးဘူးညနေခင်းရောက်တဲ့အခါကျတော့တကာကနော်လူစရာတွေတန်းစရာတွေနဲ့စီမီနဲ့ပန့်လက်ဆွဲပြီးတော့သူ့ရဲ့အတိုင်းဝိုင်းနဲ့လာကြလာပြီးတော့အဲ့ဒီအာဂန္တုရဟန္တာမထေရမြတ်ကိုကြည်ညိုတော့တရားနာကြတာပေါ့အဲ့တော့တရားဟောတရားစကားလေးပြောအဲ့လိုမျိုးယုံယုံလေးဖြစ်နေတဲ့အခါကျတော့ဒီเจ้าနိုင်ဘုန်းကြီးကမနေတတ်တော့ဟောပုထုသင်တဘာဝဒါလည်းပဲနော်စဉ်းစားတယ်ကအလွန်ကောင်းတဲ့ကိစ္စဟုတ်လားအဲ့ဒါနဲ့သူဘလို့စဉ်းစားတယ်ဆိုတော့ငါတကာတော့ပျက်စီးသွားပြီ အတ္တသမပဏိတိစာစဆက်ကစပြက်ပြီသိလားကိုယ်စိတ်ကိုကောင်းကောင်းမထားနိုင်တော့ဘူးစိတ်တွေပူးကုန်ပြီလောင်းကုန်ပြီဟုတ်လားဘယ်နည်းနဲ့ပူးလောင်းကုန်တာတော့ငါတကာတော့သူ့ကြည်ညိုရင်ငါ့ကိုရှိတယ်လို့တော့တွတ်တော့မှမဟုတ်တော့ဘူးကိုဆုံးရှုံးသွားမှာကိုတွေးတယ်သူ့ကိုမရစေချင်တာတွေးတယ်အိတ်တာရောမစ္စရိယာရောရှုပ်ထွေးခတ်နေမှာနော်လောဘတွေဒေါသတွေအခြေခံကတော့လောဘပေါ့ဟုတ်လားအဲ့ဒီလောဘကဘာကိုဆက်ပြီးတော့ဖြစ်စေမတုံးဒေါသပေါ့နော်ပူလောင်းလာတဲ့စိတ်က ပူးလာတဲ့အခါကျတော့ဟိုတကားတွေအကုန်လုံးပြန်သွားကြပြီပြန်သွားပြီဆိုတော့ဒီနောက်ရောက်လာတဲ့ရဟန္တာမထေရငယ်ပုံရတယ်တောင်းတဲ့ဘုန်းကြီးကကြီးပုံရတယ်အဲ့ဒါနဲ့ကြီးတဲ့လူတွေဝတ်ပြုဖို့ဆိုတော့သူကလက်ဦးလေးချီးပြီးတော့လာတယ်လှဲ့ကိုမကြည့်နိုင်တော့ဘူးစကားလည်းတခွန်းမှမပြောနိုင်တော့ဟောနော်ကိုယ်စိတ်ကိုကောင်းကောင်းမထားနိုင်တဲ့အခါကျတော့လူရဲ့အမူအရာကာယကံဝစီကံတွေပါဘာဖြစ်ကုန်ပြီတော့အကုန်လုံးပျက်စီးကုန်ပြီပေါ့နော်စကားကိုမပြောနိုင်တော့ဘူးဟန်ကိုမဆောင်နိုင်တော့ဘူး ဟုတ်လားအဲ့ဒီအမူအရာကိုလည်းမြင်တော့ဒီယဟန္တာမထေရသိပြီလေ။အော်ငါ့ကိုမနှစ်မြို့ဘူး။အံ့ဩစရာကောင်းလိုက်တာပေါ့နော်။ငါဒီလိုဟာတွေကိုမစွဲလန်းတော့ဘူးဆိုတာကို तू မသိရှာဘူး။အဲ့ဒါနဲ့အဲ့ဒီတညတော့ယဟန္တာမထေရအဲ့ဒီမှာပဲသတင်းသုံးတယ်အိတ်။ဟုတ်လား။သတင်းသုံးတယ်။မနဲ့လင်းရင်တော့ तू သွားတော့မှာဒီနေရာကိုမနေဘူး။သူ့ကိုဒုက္ခမပေးဘူး။ဒါပေမဲ့ဟိုကသူ့တွေ့ကိန်းနဲ့ तू သူ့သူဒုက္ခရောက်နေတာ။ဟုတ်လား။ အဲ့ဒီစိတ်ပျက်စီးနေတာဘယ်ထိလာတော့ဆိုတော့ကာယကံဝစီကံပျက်စီးမှုထိလာဟုတ်လားအဲ့ဒါမနဲ့လင်းတော့မလင်းခင်အစိုးရထနေတိုင်းတကာရင်ကိုသွားပြီးတော့ဆုံးဖုံးပေးနေကြ哦အစိုးရထတော့သူဘာလုပ်တုံဆိုတော့အဲ့ဒီအာဂနုမထေရန္တာမထေအိတ်တဲ့ကြောင်းတကားကိုလက်သေးလေးနဲ့ချစ်တယ်တဲ့လက်သေးလေးနဲ့ချစ်တယ်ဟုတ်လားအတန်မထွက်အောင်လက်သေးလေးနဲ့ချစ်တယ်ပြီးရင်အဲ့ဒီနားမှာရှိတဲ့ခေါင်းလောင်းကိုလည်းလက်သေးလေးနဲ့ချစ်တယ်တဲ့ဘာလို့လက်သေးနဲ့ချစ်တာတုံးဆိုဟိုရောက်နေသူကပြောဖို့လို့ ဒီလိုလှုပ်တယ်ဆိုတဲ့အခါတညာလုံးသူအိပ်ပျော်ဟာမတူဟုတ်လားတညာလုံးအိပ်ကိုရဟာမတူနော်အဲ့ဒါနဲ့တကားသေးတွေ့တော့ရှင်ဘုရားတပည့်တော်ရဲ့အာဂန္တုမထေရမပင့်ခဲ့ဘူးလားနှစ်ပါးအတူတူကြွာလာပြီးရောဆိုတော့တကားမင်းရတာအထင်ကြီးနေတာမင်းမင်းဖုန်းကြီးကမနေ့ကမင်းကျွေးလိုက်တာတွေစားပြီးတော့နော်တော်တော်ကိုအိတ်ကောင်းနေပုံရတယ်ငါတကားပေါက်ကိုတတိုင်းတိုင်းခောက်တာလဲမနိုးဘယ်တတိုင်းတိုင်းမခောက်ဘူးလက်သေးနဲ့ချစ်တာဟုတ်လားငါခေါင်းလောင်းကိုထိုးတာလဲ तू မနိုးဘူးအဲဗမာစကားပုံဘာတွင်းနေတော့ တက်ကယ်ကြောင်နဲ့ခေါင်းလောင်းထိုးတယ်ဟုတ်လားတက်ကယ်ကြောင်နဲ့ခေါင်းလောင်းထိုးလို့မြည်မလားမြည်ဘူးဒါတက်ကယ်ကြောင်နဲ့ထိုးတာတော့မဟုတ်စားရရတော့ပါတော့လက်သေးလေးနဲ့ချစ်တယ်တဲ့ဟုတ်လားအဲ့ဒါနဲ့သူ့စိတ်ထဲကလှုပ်တော့တကားလည်းတိတယ်အင်းဘုန်းကြီးအမှုရဒါမျိုးကအမှုရကြည့်လိုက်ရင်ကိုတိတော့တာပဲလေလေသံကိုကြည့်လိုက်ရင်လည်းတိတယ်ဒါကြောင့်မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်တွေကနော်တကယ်တမ်းကအရန်ထိမ့်ဖို့ကောင်းတယ်ဟုတ်လားရှက်เสียရကြီးပေါ့နော်ရှက်เสียရဆိုရင်လေပုထုဇဉ်ဆိုတော့မပေနိုင်သေးတော့အဲ့ဒါကရှိရှိနေတယ်ဟုတ်လား အဲ့ဒါကိုကသတိထားဖို့ရပါလေဒါအလွန်လူသိတဲ့ကိစ္စဆိုတာတော့သတိထားဟုတ်လားဝန်တိုးနေပြီဟေးမနာလို့ဖြစ်နေပြီဟေးဆိုလို့ရှင်မျက်နာကွာစာကြက်သေးမင်္ဂလာရှိတော့တာမဟုတ်တော့ဘူးဟုတ်လားစဉ်းစားနော်အဲ့ဒါနဲ့နော်တကာကို तू ကငါခေါင်းလောင်းတွေထိုးတယ်ကြောင်းတကာလည်းခောက်တယ်မင်းတကာမင်းဘုန်းကြီးနှိုးလို့ကိုမရအောင်အဲ့လိုပြောတဲ့အခါကျတော့တကာသဘောပေါက်တဲ့ကိုင်းအရှင်ဘုရားအဲ့လိုဆိုရင်မနေ့က तू ခီးပန်းလာလို့နေမှာပါဗျာဒါကြောင့်မို့လို့ အရှင်ဘုရားပြန်လို့ရှိရင်ဒီဆွန်းလေးဟင်းလေးတော့ယူသွားပါအောင်ဟောအဲ့ဒီကျမဒုက္ခရောက်ပြီနော်သူအလွန်မုန်းတဲ့သူမနေသေးခြင်းနဲ့ဘုန်းကြီးအတွက်စားဖို့သူယူသွားအောင်မယ်ဟုတ်လားဟောတပိတ်ကိုကောင်းကောင်းဆေးပြီးတော့တကယ်ကိုကောင်းပေးဆိုတာတွေသူကတ်တဲ့အတိုင်းပါပဲဟုတ်လားအဲ့ဒီဟာထည့်ပြီးတော့သူလမ်းလျှောက်ရင်တပိတ်ကြီးထမ်းလာတပိတ်ကြီးပွေလာပြီးတော့စဉ်းစားတယ်တဲ့ဒီလောက်ကောင်းတဲ့ဆွန်းဟင်းဝသာစားရင်တော့ဒီဘုန်းကြီးကတော့ဒီကိုတော်ကတော့ခြေောက်နဲ့ကန်ထုတ်လို့တောင်သွားတော့မှမဟုတ်တော့ဘူးအဲ့တော့ငါဒီဆွန်းဟင်းကို ငါကြွေးလို့မဖြစ်ဘူးပေါ့ဟောစိတ်တွေကပြက်ပုံကနေပြီးတော့နော်အကုန်လုံးကာယကံဝစီကံတွေအကုန်ပြက်ကုန်တာဟုတ်လားအဲ့ဒါနဲ့ရေထဲချလို့ရှိရင်ထောပတ်တွေနဲ့ချက်တာဆိုတော့ထောပတ်စီတွေကအပေါ်ရေပေါ်ဝေ့တက်နေငါလှုပ်တဲ့အလုပ်သူများမြင်ရှက်เสียကောင်းတယ်အဲ့လိုတော့လဲ तू ကရှက်သေးတယ်ဟုတ်လားနော်ပြစ်ကျဲလိုက်မယ်ဆိုလို့ရှိရင်လဲကြီးကန်းတွေပါတယ်လာထိုးမယ်ဆိုရင်လဲတိမှာအဲ့ဒါ तू ဘယ်လိုလုပ်ရမလဲစဉ်းစားစဉ်းစားတဲ့အခါကျတော့ ကောက်ရိုးကြောက်တွေမီးပုံရှို့တယ်လေတော်ထဲမှာအဲ့လိုတွေအမိုက်တွေမီးရှို့ထားတာမီးခိုးတူထနေတာသူတွေ့တွေ့တဲ့ခါကျတော့အဆင်ပြေပြီဆိုတော့အဲ့ဒီမီးပုံနဲ့မီးမီးကြီးခဲတွေဟုတ်လားအဲ့ဒါတွေကိုထောပတ်ထမင်းတွေအကုန်လုံးသုံးပြီးတော့အပေါ်ကအိုမဲခဲတွေနဲ့အကုန်လုံးပြန်ဖုံးထားမီးလောင်သွားမှာပေါ့အဲ့လက်စပြက်ပေါ့နော်အဲ့လိုလှုပ်ပြီးတော့သူကျင်းနဲ့ဟုတ်လားအဲ့ဒါနဲ့ကြောင်းရောက်တဲ့အခါကျတော့တကားကိုခောက်တယ်တကားကအတွင်းထဲကပိတ်ထားတယ်ဒါပေမဲ့လို့အတွင်းထဲမှာမရှိတော့ဘူး ယန္တာမထေရဇန်နဲ့ပြန်သွားတယ်သူ့ကိုတိပါစေဆိုတဲ့သဘောပေါ့နော်သူဒါကိုမမောတဲ့သဘောမရှိဘူးအဲ့ဒီကြတော့မှသူနောင်တအကြီးကျယ်ရတယ်ဩဒါငါစိတ်ကိုတိလို့ဒီလိုထွက်သွားတာဟုတ်လားအစားမသိတဲ့ပုံကိုတယောက်တော့မဟုတ်သူကအနိစ္စဒုက္ခအနတ္တကိုတော့လည်းအများကြီးရှုတယ်လို့ဆိုတယ်အဲ့ဒါစာဖတ်ရင်းနဲ့ဘုံဘုံကလည်းစဉ်းစားတယ်ဩဒီလိုတွေရှုနေတော့လည်းပဲနော်မပေရသေးတဲ့အခါကျတော့ကိလေသာတရောင်းတနေရနေပေါ့ထကြွနေတတ်ပါလားဆိုတာလေးပေါ့နော်စဉ်းစားရကောင်းတယ် ဟုတ်လားအဲ့ဒါနဲ့သူဘာစဉ်းစားအောင်ဆိုဩငါဝမ်းရေးကိုအကြောင်းပြုပြီးတော့ငါမလုတ်တင်တာလုတ်လိုက်ပြီဟောဒီစကားလေးကိုဘုံဘုံကအလွန်သဘောကျတယ်သဘောကျတယ်ဆိုတာစဉ်းစားရကောင်းဘာရေးဝမ်းရေးတဲ့ဒီတဝမ်းလေးအတွက်ဟုတ်လားဒီလိုမလုပ်လည်းပဲတစ်ချိန်ချိန်စားတော့စားရမှာပါပဲဟုတ်လားဒါပေမဲ့လူတွေကဒီဝမ်းရေးလေးကိုဟုတ်လားအကြောင်းပြုပြီးတော့မဟုတ်တာတွေလုပ်ကြတာမရှိဘူးလားရှိတယ်အဒီဝမ်းရေးလေးကြောင့်ငါမဟုတ်တာလုပ်မိပြီဆိုတော့နောင်တရစိတ်ကဘလို့မှမချမ်းသာတော့ ယောဂဖြစ်တယ်ဒါပဲသူတွေးနေမယ်ဘဲကြွတော်မှလည်းမသိသူ့လောက်ရကြီးကလည်းခွန့်လွတ်နိုင်စရာမရှိဘူးတာမန်ကြည့်မယ်ဆိုလို့ရှိရင်လေဟုတ်လားလိန်လေတာတွေရောကောက်ကျစ်တာတွေရောအကုန်လုံးရှုပ်ထွေးကုန်တာဟုတ်လားအင်းအဲ့ဒီစိတ်နဲ့ပဲသူကအသက်မရှိဘူးမြန်မြန်ပြန်တော်မူသွားတယ်ငရဲရောက်တယ်တဲ့အဲ့ဒီစိတ်နဲ့သေလို့ပေါ့ဟုတ်လားအတ္တသမပတိတိစပြက်ပုံလေးကိုပြောပြတာနော်အင်းအဲ့ဒါဘယ်ထိသွားတော့အသေးဆိုးနဲ့သေရယုံနဲ့မကဘဝဆိုးတွေရပြီးတော့ နော်ဘဝပေါင်းများစွာဒုက္ခဘယ်တော့မှသူဝအောင်သိစားရတယ်လို့မရှိဘူးဒါသူကျူးလွန်စောရတာလဲတာမန်ပုဂ္ဂိုလ်မဟုတ်တာလည်းပဲပါမယ်ပေါ့နော်ဟုတ်လားအဲ့ဒါမလို့မြတ်စွာဘုရားလက်ထက်မှာယဟန္တာတော့ဖြစ်တယ်နော်ဒုက္ခတွေတော့ငြိမ်းသွားပြီဒါပေမဲ့ငြိမ်းခင်မှာဘယ်လိုတွေဖြစ်နေတော့ဆင်းရဲဒုက္ခတွေကိုအများကြီးခံရတယ်ပေါ့နော်ဒါဘုံကဘာပြောတာလဲနော်စိတ်ကိုကောင်းအောင်မထားဘူးဆိုရင်စိတ်ထားတွေဆိုးမယ်ဆိုလို့ရှိရင်နော်အသေးဆိုးနဲ့တရားယုံမမြမကဘဲနဲ့ဘဝတန်တရားမှာ နော်ဒုက္ခဇိုးတွေနဲ့လည်းပဲရင်ဆိုင်ရတတ်သေးတယ်ဆိုတာလေးကိုပြောပြတာဟုတ်လားอืมအဲကြောင့်မလို့အကောင်းတွေနဲ့ပြည့်စုံအောင်အတ္တသမပဏိတိဆက်ကိုမပြည့်စည်အောင်ဘုံဘုံတို့ဘာလို့ရမှာတော့ကြိုးစားရမယ်ပေါ့နော်ကိုယ်စိတ်ကလေးကိုကောင်းကောင်းထားမယ်ဒါလေးကိုဆုပ်ကင်ထားရမယ်ဘာပဲဖြစ်နေနေငါစိတ်ကလေးကတော့ကောင်းစေရမယ်စိတ်ယုံမာတွေတော့မဝင်စေရဘူးဆိုတာမျိုးပေါ့နော်အဲအဲ့တော့ဘုံဘုံပြောတာတဏှာကြီးတောင်ကြောသွားပြီနော်အတ္တသမပဏိတိက အရေးပါတယ်ကောင်းကောင်းပြောမယ်ဆိုတော့နော်အချင်းကတော့ပိုများသွားတာမှန်ပဲဟုတ်လားအဲ့ဒါဘယ်နှမျိုးပြောလိုက်တော့အကြံမြင်၃မျိုးနော်အတ္တသမပဏိတိဆိုတာဘာလဲဟုတ်လားအတ္တသမပဏိတိဖြစ်အောင်ကိုယ်စိတ်ကိုဘယ်လိုထားမလဲနော်အတ္တသမပဏိတိရှိဖို့အရေးကြီးပုံဒါ၃မျိုးပုံပုံပြောလိုက်တယ်ဟုတ်လားအတ္တသမပဏိတိဆိုတာကိုယ်စိတ်ကိုကောင်းထားတာကိုကိုကိုကောင်းထားတာဘယ်နည်းနဲ့ထားမလို့စဉ်းစားဆင်ခြင်တဲ့နည်းနဲ့ထားမယ်ပွားများတဲ့နည်းနဲ့ထားမယ် ပြန်မပြောတော့ဘူးနော်ဟုတ်လားဒီလိုမထားနိုင်ဘူးဘုံဘုံတို့စိတ်တွေဖောက်ပြန်ကုန်ပြီပျက်စီးကုန်ပြီယုံညံ့ကုန်ပြီဆိုရင်ကာယကံဝစီကံတွေပါတဆင့်ပျက်စီးပြီးတော့ဘဝဟာအဆိုးနဲ့အဆုံးတတ်ရတတ်တယ်ပေါ့ဟုတ်လားအဆိုးနဲ့အဆုံးတတ်မယ်ဆိုရင်ရှေ့ဆက်ရမယ်လမ်းကလည်းအဆိုးတန်တဲ့ဟာရှည်တတ်တယ်ဒါကိုပြောတာဟုတ်လားဒါကြောင့်အတ္တတမပဏိတိစကိုကိုကိုကောင်းအောင်ထိမ့်ဖို့ကိုစိတ်ကို ကောင်းအောင်ထားဖို့အရေးမကြီးဘူးလားအရေးကြီးတယ်ဒါကြောင့်ကိုစိတ်ကိုအကောင်းဆုံးဖြစ်အောင်ထားနိုင်ကြတဲ့ နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတည်း